တ္တမပြီးသွားပြီခွန်တပါးမှာပြီးသွားပြီဒီဘောမှာဆိုရင်လည်းတင်ရတော့ကောင်းတယ်ဘုရားတော်ကဒီတာအကူရာ ယရန်မရေမတွက်နိုင်အောင်ဒုတိယအသက်ရှင်ဒုတိယသဘူဒီပါလက်ရတောင်ကျွန်းမှာမြောက်ကျွန်းမှာတော့အမြဲတမ်းအနှစ်တစ်ထောင်အသက်ရှင်တယ်ဆုတ်တာလည်းမရှိဘူးတက်တာလည်းမရှိဘူးရှေးကျွန်းအနောက်ကျွန်းတွေလည်း900လို့900လို့ဆုတ်တယ်မရှိဘူးသူသဘူဒီပါလို့ခေါ်တဲ့ဒီလက်ရတောင်ကျွန်းဟာ ချုပ်သွားရင်လည်းကြက်တွေနဲ့တွေလိုပဲခဏလေးသေးတယ်။တက်တန်းတွေတက်သွားပြီဆိုတော့တရားမင်းတွေတက်တော့မှတက်လို့ရှိတယ်။တို့မြတ်စွာဘုရားအလောင်းတော်မန္တာတုစัจ जा မင်းဖြစ်စဉ်ဟာတော့လူခန္ဓာကိုယ်နဲ့တာဝိညာဉ်မှာတက်ပြီးတော့တာဝိညာဉ်နဲ့စီးတွေကိုခံစားရတယ် သုံးကလေး6တန်းဆိုရင်တရားမင်းတယောက်လဲသွားနောက်တယောက်သုံးကလေး6တန်းကြားလို့ရှိရင်တရားမင်းတယောက်လဲသွားမြတ်စွာဘုရားအလောင်းမန္တတုစကြာမင်းကြီးကတော့ဒီတိုင်းပဲ36ရောက်တော့တရားမင်း36ရောက်ပြောင်းတော့မန္တတုစကြာမင်းကြီးကလူခန္ဓာကိုယ်နဲ့ပဲတာဝရဏတ်ဒီမှာဆန္ဒ အသက်ရှင်လို့ရှိရင်လည်းတရားမင်းနဲ့အသက်ရှင်တယ်။ကိုပြေဆိုရင်လည်းပဲကြက်တွေဝက်တွေလောက်ဖြစ်သွားတယ်။ဒါသူတောင်ကျွန်းသလူဒီပါလေရတောင်ကျွန်းဟာစုတ်ကတက်ကရှိတယ်။အခုဆုံးနေပေါ့သူ85နှစ်တန်းရောက်နေတယ်။ဆက်ဆုံးသွားအောင်ပါပဲ။ဟိုးစနစ်တန်းထိရောက်မှာမတတ်ကြဖြတ်ကြသေးကြမှာပဲလား။ အကျန်တဲ့သူတွေထပ်ပြီးလာတဲ့ရှိမယ်အဲ့ဒီလိုသုတ်ကတခုတက်ကတခုစနေတန်းဒီဆိုစနေတန်းကတစ်ခါပြန်တဲ့ဟိုးအတင်ချီရတန်းပြန်ရောက်အဲ့ဒီသုတ်ကတက်ကတစုံကိုအန္တရကတက်ကလို့ခေါ်တယ်အဲ့ဒီအန္တရကတက်ကကြာဘုရားတဆူနဲ့တဆူကြားမှာ ကြာကြီးပဲနေရတယ်အဲ့တော့အလောကဘလူရဲ့နိခင်ဖခင်တွေရေးပထားတဲ့ဒီပြောထားတဲ့မြတ်စွာဘုရားဟောကြားတဲ့တတ္တဝမြတ်စွာဘုရားတင်ဟောကြားတဲ့တရားတော်တွေအမေးပဲသိတော့ဖြေမသိတော့အဲ့ဒါနဲ့သူရွှေပေးလွာမှာတော့ရွှေပြားမှာရေးထားတယ်သူမှတ်မိတဲ့အမေးတော်ပဲရေးထားတယ် ဖြေနေမသိတော့လူမြတ်စွာဘုရားပြန်ဖြေတော့မှကတ္တဝမြတ်စွာဘုရားအဲ့ဒီဖြေတဲ့အတိုင်းပြန်ဖြေထားတယ်အဲ့တော့အလောကလူသဘောကျစိတ်တွေညဉ့်ညံ့မြေကောင်းသားမြေကောင်းသမီးတွေမြတ်သောဥစ္စာမြတ်ဆုံးဥစ္စာတရားတရားပဲဒီနတ်နိဗ္ဗာန်သုံးနာသောချမ်းသာကိုရွတ်ဆောင်နိုင်တာရရှိရစေကောင်းစွာနေကြအပ်သော ကုသိုလ်10ပါးကောင်းမှုတရားပဲအရသာတွေထဲမှာအကောင်းဆုံးရတာဟာမှတ်တယ်နဲ့သစ္စာတရားပဲအတ္တမွေးမှုမှာဉာဏ်ပညာနဲ့အတ္တမွေးတာတမ္မာပฏิပတ်ဉာဏ်ပညာဆိုတဲ့ကောင်းတာမဟုတ်ဘူးကလိကကျင့်ဉာဏ်ပညာတွေကကောင်းတာမဟုတ်ဘူးတမ္မာပฏิပတ်တမ္မာပฏิပတ်မှန်ကန်တဲ့အကျင့်ပေါ့မစ္စမပရိပဒါ မာပြနဲ့အကျင့်တမအာဇီဝအဲ့လိုနဲ့ပညာနဲ့အတံမွေးတာဟာအတံမွေးမှုမှာအကောင်းဆုံးပဲဘယ်လိုမှမဖြစ်နိုင်တဲ့အရာဘယ်ဉာဏ်ကိုရတဲ့တည်းရဲ့မဖြစ်နိုင်ဘူးမြတ်စွာဘုရားမှာဖြစ်နိုင်တယ်စိတ်ထဲမှာတော်တော်သဘောကျတာနူးညံ့အဲ့တော့နောက်တစ်ခါမေခွန်းလေးကိုဆက်ပေးတယ် အဘယ်လိုလျင်အဘယ်တရားဖြင့်ဩဃာဩဃာလေးခံရည်ပြည်ဉာဏ်ကိုတရတိကူးမြောက်နိုင်ပါလေကထာလူအဘယ်လိုလျင်အဘယ်တရားဖြင့်ဩဃာဩဃာလေးခံရည်ပြည်ဉာဏ်ကိုတရတိကူးမြောက်နိုင်ပါသနည်းပထမမေကောဒုတိယမေကောကကထာလူအဘယ်လိုလျင်အဘယ်တရားဖြင့်အာနောဘောတန္တရာသမုဒ္ဒရာကြီးကိုတရတိကူးမြောက်နိုင်ပါသနည်းဒုတိယ တတိယပဋ္ဌာန်ဒီအပေလို့ဉာဏ်လေတရားဖြင့်ဒုက္ခံဝဆင်းရဲဒုက္ခတွေကိုအဓိကကာမဒုက္ခတွေကိုအစ်စီတိလွန်မြောက်နိုင်ပါသည်။နံပါတ်3နံပါတ်4ကကဋ္ဌံတို့အပေတို့လျင်အပေတရားဖြင့်ပရိသုဇတိကိလေသာအညီတိအလုံးလုံးမှတန်ရှင်းစင်ကြယ်စေနိုင်ပါသည်။၄ချက်ထပ်ပြီး အဘယ်တရားနဲ့ဩဃလေးပြတန္တရာကြီးကိုကုမြောင်နိုင်ပါသလဲအဘယ်တရားနဲ့ဘဝတန္တရာသမုဒ္ဒရာကြီးကိုကုမြောင်နိုင်ပါသလဲအဘယ်တရားဖြင့်ကာမဒုက္ခတွေကိုလွန်မြောက်နိုင်ပါသလဲအဘယ်တရားဖြင့်ကိလေသာအလုံးကိုတန်ရှင်းစင်ကြယ်စေနိုင်ပါသလဲအဲ့ဒီလိုဘလူကြီးကမေးတယ် အဲ့လိုမွေးနေလည်းပဲဒီကုဏစိတ်ကနူးညံ့နေတော့တရားတော်တွေကိုနှလုံးသွင်းတရားတော်တွေကိုနှလုံးသွင်းနေတော့တရားတော်တွေတော့အကုန်မသိသေးဘူးပေါ့စိတ်ထဲမှာနူးညံ့နေတော့သိကျင်တဲ့တရားတွေသိကျင်တဲ့သဘောတွေစိတ်ဆောမြတ်စွာဘုရားတရားတော်လည်းမှန်ကန်နေတော့ ဒီမှာဉာဏ်ပညာတွေအရှိန်ဟုံရဒီမေကုန်းလေးခုကိုမြတ်စွာဘုရားဖြေလိုက်တာနဲ့အလောကဘလူရသောတာပန်တည်တော့သောတာပန်တည်တော့မယ်ဆိုတော့သောတာပန်တည်ကံဤပုဂ္ဂိုလ်ရဲ့စိတ်ဓာတ်ဆိုတာတရားထဲမှာနစ်မြုပ်ယောဂီတရားအထုတ်တဲ့အခါမှာတရားလေးတွေကောင်းလာတယ် ဆိုရင်ရှုမှတ်စိတ်ကလေးဟာဘေးကိုအပြင်ကိုထွက်တာရှိသေးရဲ့လားရှိပါဘူးဗျာအဲ့ဒါလေးနှလုံးသွင်းတရားထဲမှာနင့်ပြုတ်ဓမ္မရတိကိုခေါ်တာဓမ္မရတိတပ္ပရလေဓမ္မရတိစိနာတိတရားနဲ့မိုးလျော် တိကျင်တာရဲ့တိကျင်တာတွေကိုတိလို့သဘောကျတာအဲတော့ဝမ်းမြောက်ဝမ်းသာဖြစ်တာပါမောစဝမ်းမြောက်တော့နှစ်သက်တယ်ဤတိကိုစိတ်တည်ငြိမ်းချမ်းသွားတယ်ပတ္တတိကိုစိတ်တည်ငြိမ်းချမ်းသွားတော့နိဝရဏတွေတည်ငါကင်းသွားတယ်အဲတော့ဝိနိဝရဏစိတ်တ နိဝရဏစိတ်ဓာတ်နိဝရဏစိတ်ဓာတ်အမေသနာရဗျာပါရထိနာမိတ်ဓာတ်ဥဒ္ဒစ္စဂုဏ္ဍစာဝိဇိကိစ္စဒုရောဒုရောဒုရောဒုရောတွေတတ်မြတ်တာတွေကျင့်စဉ်မိစေဟာကြီးတရားကိုအရန်သိကျင်တဲ့စိတ်တွေထက်ထက်တန်တန်ဖြစ်အဲ့တော့ဥဒေကစိတ်ဓာတ်ထက်တန်တဲ့စိတ် ဟလိုထက်တဲ့တန်တန်ဖြစ်လုံးမှာတရားဓမ္မတွေကြားနာလဲရပတာနာစိတ်တာကြီးစေအေးချမ်းတော့အေးချမ်းနေတော့ဆောင်းတွင်းရာသီဥတုအေးလို့အဲ့လိုအေးတာမျိုးမဟုတ်ရာသီဥတုအေးတာကပြိတ္တာတော်ဖြစ်သေးတယ်ပြိတ္တာတွေကင်းစင်လို့အေးချမ်းတာ လောဘဒေါသမောဟတွေကင်းစင်တည်တင်ကကင်းစင်အလောဘဒေါသမောဟအမီးတွေပဲအဲမီးတွေကင်းစင်သွားတော့စိတ်အေးချမ်းတယ်စိတ်အေးချမ်းတယ်စိတ်ကြည်လင်တယ်စိတ်တွေတည်ကြည်နေတယ်စိတ်အေးချမ်းတယ်စိတ်ကြည်လင်တယ်စိတ်တွေတည်ကြည်နေတယ်ဆိုရင်အဲ့ဒီစိတ်ဟာ ခန္ဓာကိုယ်ကိုညွတ်ပြီးတော့ခန္ဓာကိုယ်ရဲ့သဘောတွေမတိမနေတုံးကလည်းပုံပြီးတော့မသိနိုင်ဘူးလားသိနိုင်ပါရဲ့ခင်ဗျာယောဂီတို့လည်းအဲ့ဒီစိတ်မျိုးနဲ့နှလုံးသွင်းရမှာနော်မှန်ပါပါခင်ဗျာပတ္တနာစိတ်တကြည်လင်တဲ့စိတ်မျိုးဖြစ်ဖို့ရှိပိုင်းကရှိပိုင်းကဘာလားလဲဆို ဥဒကစိတ်တတရားကိုလိုလိုချင်းချင်းမဟုတ်ပဲထက်ထက်တန်တန်ဖြစ်နေတရားလိုချင်တဲ့စိတ်ထက်တန်နေတို့သာမဝေအောင်မာနီသာမဝေအောင်စရင်ကိုကြည့်တဲ့အခါမှာနာမည်အញ្ញတွေ့ရင်အောင်နေဥပမာပြောတာ ကိုလိုချင်တဲ့အရာလေးရှာတဲ့အခါမှာစိတ်ကထက်ထက်မြက်မြက်ဖြစ်အဲထက်ထက်မြက်မြက်ဖြစ်ဖို့ဘာလို့လဲဆိုတော့ဝိမိဝရဏစိတ်ကလောဘဒေါသမောဟမောင်ကိုကင်းနေရမယ်အဲဝိနိဝရဏစိတ်ကလောဘဒေါသမောဟတွေကင်းဖို့အတွက်ဘာလို့လဲပတ္တတိလို့ခေါ်တယ် ကိုယ်နဲ့စိတ်တရားငြိမ်းချမ်းပြရဘဝလိုချင်တရားလိုချင်ဘဝလိုချင်တရားလိုချင်မငြိမ်းချမ်းလောဘဒေါသတွေဝင်နိုင်တဲ့ငြိမ်းချမ်းငြိမ်းချမ်းတော့လောဘဒေါသမောဟတွေတင်ကကင်းစင်အဲ့လိုကင်းစင်နေတော့တရားကိုသိကျင်တဲ့စိတ်တွေထက်တန်အဲ့လိုထက်တန်နေတော့စိတ်ဟာကြီးပြီးတော့အေးချမ်း ကြည်ပြီးတော့အေးရနေတော့ဘုမာကြီးကကြည်ပြီးညင်းနေစအဲဒီမှာပုံရထင်ဖို့ဘယ်လိုလဲဖြစ်မတော့ဘူးဖြစ်ပါပါဘုရားမှန်ကိုကြည့်ရတယ်လို့ကကိုမျက်နှာကိုကြည့်ရတယ်ကြည်လဲကြည်လဲညင်မင်းညင်အဲ့လိုပဲစိတ်ဟာကြည်ပြီးတော့ညင်သွားရင်အမှန်တရားတွေပေါ်လာတယ် ရေကလှုပ်နေတယ်နောက်နေတယ်ဆိုရင်မှန်ရမ်းပေါ်လာမျက်နှာမထင်နိုင်ဘူးပေါ့ကြီးပြီးတော့ငြိမ်သွားတယ်ဆိုရင်မှန်တရားပေါ်လာဒီနေရာမှာဘာဖြစ်နေလဲဆိုကြည့်လိုက်မှန်ကြည့်လိုက်အဲ့လိုပဲဉာဏ်မှန်ကြီးနဲ့ကြည့်လိုက်တာခန္ဓာကိုယ်ဉာဏ်မှန်ကြီးနဲ့ခန္ဓာကိုယ်ကြည့်လိုက်တော့ပထမအဆုံးဘာတွေ့မှထင်လဲတဘာဝလက္ခဏာကိုပြော ယောက်ျားမိန်းမပြောက်မှသဘောတူပါလေယောက်ျားပဲမိန်းမပဲဆိုတာရိုးရိုးမှန်တဲ့ချင်းယောက်ျားမိန်းမပုံပဲတွေ့မှာပေါ့ရိုးရိုးမှန်ကိုရိုးရိုးချင်းမှပါမှန်တဲ့ချင်းပါလေမှန်မှန်တဲ့ချင်းပါတွေ့သဘောတူပါအဲရိုးရိုးလိုကိုယ်တိုင်တွေ့နေတာပဲရိုးရိုးကိုယ်တိုင်နေတိုင်းတွေ့နေတာပဲတွေ့နေတာဟောတာပြန်ပြီးပေါ်ပြောတာ စိုက်ပြီးမှတ်လိုက်တဲ့အခါမှာဘောင်းနဲ့ပိန်နဲ့ထိုင်နဲ့ထိကျမှတ်တဲ့အခါမှာလှုပ်ရှားတဲ့သဘောလေးရဲ့မှတ်သိတဲ့သဘောလေးရဲ့တောင်းတင်းတဲ့သဘောလေးရဲ့မှတ်သိတဲ့သဘောလေးရဲ့သဘောတရားတွေကိုသဘောတရားတွေကိုမှတ်နေပါဗျာအဲသဘောတရားတွေလည်းသဘာဝလက္ခဏာတွေအဲ့ဒါဘာဖြစ်လို့တွေ့လဲဆိုစိတ်ကကြီးကြီးကြီးချမ်းရောက်ရခန့်နေတယ်တွေ့ ယောက်ျားခန့်နဲ့ပကတိမှန်ကိုကြည့်တယ်ယောက်ျားပဲမိန်းမပဲခေါင်းခါခြေလက်ပဲဒါပဲတွေ့မှာဘလူကြီးလည်းပဲအစတော့ယောက်ျားခန့်ယောက်ျားခန့်တော့မပိတ်မှန်မှာဘာဖြစ်လို့ဝင်လာတယ်ခေါ်မဒီရှင်ကြီးခေါ်တော့မမယုံသေးဘူးသူကအစမယုံသေးဘူးရှင်ကြီးခေါ်တော့မပြောတာဘာပိတ်မှန်လဲကိုခွင့်မပြုဘဲနဲ့ဘာလို့ဝင်လာတယ် မာနုကာမတွေနဲ့ဘာလို့ပြောဆိုနေရသူ့ရဲ့ဇနီးတွေပေါ့ဒလူမတွေနဲ့အမြတ်စွာဘုရားတရားဟောနေတာအဲ့ဒါကိုမကြည့်နိုင်ဘူးတခါတည်းနဲ့အိုးကနေမှာနတ်နေထက်လိုက်ဖြစ်ဖြစ်ဖြစ်ဖြစ်ဒီနှလုံးသားထဲမှာဒေါသအမတန်ဖြစ်ကိလန္တတောင်ကြီးဒီက60လောက်ရှိတယ်ခါတော့ဖနှောင်းနဲ့ပေါက်လိုက်တယ်အလောလိုက်လောလိုက်ွာကြတယ် ဒေါသလည်းဖြစ်တယ်မန္တကြီးတိုက်တယ်လို့ပဲလက်နဲ့ကြီးကိုးမျိုးနဲ့မိုးကြီးရွာချလေမုန်တိုင်းတွေတက်ရှော့မိုးတွေခဲမိုးတွေဓာမိုးတွေမျိုးမျိုးရွာချနောက်ပြီးဆုံးကြတော့ဘွဲလူလက်နဲ့သူပဆိုးပေါ့အပြင်းထန်ဆုံးလက်နဲ့ပဲမန္တကဆက်လက်လက်နဲ့ပြစ်တယ် အလာဘကဘွဲ့ဘူးလက်နဲ့ဆိုတော့ဘလူးဘလူးလက်နဲ့မျက်မှောက်တော်မှာအစိမ့်စိမ့်မှာမှာကွဲတော်တယ်အဲ့လိုပြင်းထန်တယ်ဘွဲ့ဘူးလက်နဲ့ပြစ်တာမြတ်စွာဘုရားရှိကြတော့ခြေလို့ပစိုးဖြစ်သွားတယ်အဲ့ဒီမှာစိတ်တရားရောက်ရခပြီးတော့အမေလုံးနဲ့လှုပ်ဒေါသပဲဖြစ်ငါပိတ်မှငါပိတ်မှငါနေရ ယဟန်ကြီးကဘာလာလောက်တာလဲအဖွင့်မပြပဲနဲ့ညဥ်ဥယံနဲ့မကတန်းကောင်ရံထိတိုက်တာတခါတန်းကောင်ရံကြောကြောအထိကိုတိုက်ပြတာမာနကညဥ်ဥယံမရှိတယ်နေမွန်ငယ်မာနကိုလိုက်နေမာနထွက်သွားတယ်ခုကနေဝင်ပြီးတော့မကတကောင်ကြောထိတိုက်တာအဲ့တော့ကအမတန်ကျမ်းမ်းတယ်ဘလို့မှလုပ်မရဘူးနောက်ပဲဆိုမိကုန်းနေနေတာအဲဒီမိကုန်းနေမဖြစ်နိုင်ဘူးထင် သူရည်ရွယ်ချက်ကမေးတာအကောင်းမေးတာမဟုတ်သိကျင်လို့တလောက်မဟုတ်အဓိကမဖြေနိုင်ရင်သူလုံနေကြအတိုင်းပေါ့အဘိညာဉ်တကိုးရတယ်တိတိသူပိမှန်နဲ့ဝင်လာ၆လို့လည်းမကြောက်ဘူးဘလူးမာတွေနဲ့မှီဆွဲလို့လည်းမဖောက်ပြန်ဘူးအဲ့တော့မေကုံမေးတဲ့အခါကျတော့ကိုယ်ဝေသွားတယ်ဒါဗုဒ္ဓပညာဖះမှာဖြေနိုင်တဲ့မေကုံတွေယသိတွေသွားပြီလို့ပဲရတယ် သူကသူတကိုးရှိတာတကိုးရှိတာမရှိနိုင်ဘူးအောက်ကိုတွေးဝေးပြီးတော့တွေးနေတဲ့အခါမှာသူ့လက်ကလေးကိုတိမ်ပွေအောင်ဖန်နေပြီးတော့ပါဇက်ထဲကိုတခါတည်းထည့်ပြီးနှလုံးသားကိုခြေမွတ်တယ်အဲ့ဒါဇံဝင်လာလို့မရတော့ယူသွားယူသွားတော့မှကြိုက်စားရင်လည်းကြိုက်စားကြိုက်မစားရင်လည်းခြေတော်နှချောင်းကြိုက်ပြီးဟိုဘက်ကိုလွတ်တယ်မြစ်တစ်ဖက်ကမ်းကိုလွတ်တယ်အဲ့ဒီလိုလုပ်လို့ဖျားဖျားအဲ့ဒီလိုလုပ်လို့ မေကုမဲလို့မဖြစ်နိုင်တော့ဒီဟန်းကြီးကိုတဲနှလုံးဆုပ်ပြမယ်ခြေထောက်နှချောင်းကင်ပြီးလွတ်ပြမယ်ဒါလိုစိတ်မျိုးနဲ့မေးတာအဲသူမေးတာလည်းဟိုအကုန်ဖြစ်နိုင်တာဟုတ်ဖြစ်ရရောကြီးတို့ဘာလို့ဖြစ်နေမှာလဲဒေဝတင်ချေနဲ့ညာဖွင့်တာညာဖွင့်တာတရားထဲမှာပါတာတယ်စိတ်မှာမထားနဲ့ ဘဝဉာဏ်တရားတွေမှာဉာဏ်ဖွင့်လာတယ်ဘလူကပဲမေးမေးပုံနာပဲမေးမေးနတ်ကပဲမေးမေးမြမာရပဲမေးမေးဘသူမေးမေးမေးခြင်းနဲ့လူမေးအကုန်ဖြေနိုင်မဖြေနိုင်တဲ့တစ်ခုမှမရှိဘူးတကိုးချင်းပြန်ရင်လည်းဘလူပြန်ပြန်လူပဲပြန်ပြန်နတ်ပဲပြန်ပြန်ယဟန်ပဲပြန်ပြန်မြမာပဲပြန်ပြန်ဘယ်နာကြီးတွေပဲပြန်ပြန်ဘလူမှဖျားတကိုးရာအဖြစ်လည်းရှင်းလို့မရဘူး ဉာဏ်ပညာအဖြစ်လည်းရှင်လို့မရ။ဘာကြောင့်လဲ။လေးတင်ခြင်းနဲ့ကဘာတသိပါရမီ7ပါးအပြား30ကိုအောင်မြင်အောင်ဘာကိုလက်ကင်ထားပြီးတော့ပါရမီဖြည့်ခဲ့လဲ။ကရုဏာနဲ့ပညာဘာကိုလက်ကင်ထားခဲ့ပါလဲ။ကရုဏာနဲ့ပညာပါဗျာ။ရောရောဟောပြီးသားတွေပြန်မေးနေတယ်။ ရုဏာကြီးမားရင်ဘာဖြစ်မှထင်လဲရောအနိဒာခံနိုင်တယ်ကရုဏာကြီးမားရင်နိဒာခံနိုင်ပါရဲ့ဗျာနိဒာခံနိုင်ပြမခံတယ်စွန့်လွတ်နိုင်တယ်စွန့်စားနိုင်မိဘသာသမီကိုအမတန်ကရုဏာကြီးမားကိုမစားရင်လည်းကိုတင်တယ်ကိုသာသမီလေးတွေကြီးပွားချမ်းသာစေခြင်းနဲ့ အဲမိဘရဲ့မေတ္တာကရုဏာကြောင့်သာသမီအတွက်မိဘနေရာတကာအနစ်နာခံတယ်မလားခံပါပါဘုရားဒီလောကလုံးကိုတနာတော်မူတဲ့မြတ်စွာဘုရားမြတ်စွာဘုရားအလောင်းတတဝါတို့ဒုက္ခမှာလွတ်စေခြင်းလို့အနစ်နာခံပြီးတော့ပါရမီတော်တွေကိုလေးသိခြင်းနဲ့ကဘာလေးတိုင်နဲ့အနစ်နာခံပြီးဖြစ်ခြင်းတော်မူတယ်ကရုဏာကြောင့်အနစ်နာခံနိုင်တဲ့ဉာဏ်ပညာကြောင့်ညာတော် အများအကျိုးကိုအောင်မြင်အောင်ထိရောက်အောင်ဆောင်ရွက်နိုင်တနာပင်နဲ့မမိခင်အသားသမီးတွေကိုတနာပင်နဲ့နေရာနေရာမှာမိခင်အသားသမီးတွေကိုမဆောင်ရှောင်နိုင်မကျွေးမွေးနိုင်ဖခင်ရဲ့စွမ်းအားကြောင့်ဖခင်ရဲ့မိခင်လားမယူရတော့လည်းပဲအိမ်တော်အတွက်ဖခင်ရဲ့ရှာကြံပေးရဲ့ ဘေးရန်အန္တရာယ်တွေကိုဖခင်ရရှိရမမမမရပြီးတာကိုဘေးရဖခင်ရှိမှအရှင်ပြေတယ်အောင်မြင်တယ်ဥပမာပြောတာဟုတ်လားအဲ့ဒီလိုပဲတဲ့ကရုဏာကြောင့်အနစ်နာခံနိုင်ပေမဲ့အမိဖြစ်တဲ့ပါရမီတွေမမားဖို့အောင်မြင်ဖို့လမ်းဆိုတာမားလည်းမားတတ်တာဟုတ်တယ်မလားအခုတော့ကြည့်ပါလားနိဗ္ဗာန်ရဖို့ဆိုပြီးတော့လမ်းမတွေလည်း လိုက်လို့နေပဲအတ္တကိလမရာတို့ကာမဒုက္ခအနိကံယောဂရည်ရတာတော့နိဗ္ဗာန်ရည်ရတာပဲလေမိစ္ဆာဒိဋ္ဌိတွေနိဗ္ဗာန်ရည်ရတာပဲသာဝရငြိမ်းချမ်းကိုဒီလိုကြွေးကြော်နေတာသာဝရမငြိမ်းချမ်းတဲ့အပြင်ပယ်လိပရောဘာဖြစ်လာမှာဘာဖြစ်လို့ပါလဲဉာဏ်ပညာစစ်မှန်တဲ့ဉာဏ်ပညာမှမဟုတ်ဘူး မှားတဲ့အသိဉာဏ်ပညာမိစ္ဆာသင်္ကပ္ပကြောင့်မိစ္ဆာဓာတနာအတွေ့အကြံမှားရင်အသိဉာဏ်လည်းမှားအသိဉာဏ်မှားတော့ပြောဆိုလုပ်ကြရင်မှားအဲ့တော့လမ်းမှားတော့ကိုမဖြစ်စေချင်တာတွေဖြစ်တယ်ကိုကြီးပဲလားနိဗ္ဗာန်ရတာဖြစ်တော့ပယ်လေးပါရဲ့နာဟုတ်လားရဲ့နာပါပါဘုရားအဲ့တော့ဉာဏ်ပညာအရေးမကြီးဘူးလားမကြီးပါဘူးဘုရား ဒါကြောင့်ဉာဏ်ပညာကလမ်းမှန်မှုရအောင်ဌာနပါရမီဆိုရင်လည်းပါရမီရောက်အောင်ဒါနပြုတိုင်းပါရမီရောက်တာမှမဟုတ်ပဲသီလဆောင်နေတိုင်းလည်းသီလကုသိုလ်ရတာရတာပါရမီရောက်ချင်မှပဲရောက်အောင်လုပ်မှရောက်တာဒါနမြောက်အောင်သီလပါရမီမြောက်အောင်ဘာဝနာပါရမီမြောက်အောင်အချက်၃ချက်ပြောကြည့်ပါဦး။ဒိဋ္ဌိပါရမီမြောက်အောင်ပါရမီမြောက်အောင် ပြဋ္ဌာန်းတာပါရမီမြောက်အောင်ဆိုတာဉာဏ်ပညာရှိတဲ့သူမှဆောင်ရွက်နိုင်တယ်တရားတက်တက်နဲ့ဆိုရင်အကျိုးကြီးမားအောင်လည်းလုပ်နိုင်တယ်နိဗ္ဗာန်လို့တစ်ဖက်ကမှမြန်မြန်ရောက်အောင်မဆောင်ရွက်နိုင်ကျိုးကြီးမားတာကဖြစ်နေရပေါ်မှာဥစ္စာပေါ်မှာယုံချောမှာဘုံလို့ရှိသောအာနုရောကြီးနဲ့ကာမဂုဏ်တွေခံစားမယ်လောဘဒေါသတွေဒိဋ္ဌိတွေမာနတွေကြီးမယ်အဲဒါသန္တရာလွတ်မြောက်ဖို့လွယ်ပါ မှန်ပါဗျာအာယုန်တွေခံစားပြီးတဲ့သန္တရာမှာမျောတာပေါ့ဗျာမျောပါများရင်မျောပါဗျာခုပါရမြောက်တဲ့ဒါနသီလဘာဝနာကြတော့နံပါတ်1နိဗ္ဗာန်ကိုရည်ရွယ်တယ်တော်ရည်ညာဖွင့်တာနိဗ္ဗာန်ကိုဘာလို့ရည်ရွယ်ပါလဲသန္တရာရဲ့ဒုက္ခပါဘုရားဟေးဒုက္ခကိုဉာဏ်နဲ့မြ တဏှာဆိုတာခန္ဓာပါပဲ32ပုံလိုက်ကြည့်ကြရမလို့ပါဘူးကိုယ်ခန္ဓာအမြဲတမ်းဒုက္ခမပေးဘူးလားပေးပါရဲ့ခင်ဗျာဉာဏ်ပညာနဲ့ကြည့်ရင်တွေ့တာပေါ့ဉာဏ်ပညာနဲ့မကြည့်ရင်တော့ဘယ်တွေ့လဲဉာဏ်ပညာနဲ့ကြည့်ရင်အမြဲတမ်းဒုက္ခပေးဖြစ်လေဖြစ်လေဖြစ်လေဖြစ်လေဖြစ်လေဖြစ်လေဖြစ်တာလည်းဒုက္ခဖြစ်တာလည်းဒုက္ခပဲမလားမှန်ပါပါခင်ဗျာသောင်းမင်းရှားရတာလည်းပဲမှန်ပါပါခင်ဗျာဉာဏ်ပညာဘာနဲ့ဆက်ဆံနေရတာလည်းပဲမှန်ပါပါ 16ပါးနဲ့ဆက်ဆံနေရတာလည်းပဲဒုက္ခပါဗျာဘုကျွေးတွေကိုကြောက်နေရတာလည်းပဲဒုက္ခပါဗျာဒုက္ခတွေဘလောက်များများဘုဒ္ဓဆင်နေရပြောနေတာပဲမေတ္တာပေါ်စာဖားလေးတွေနဲ့မတူဘူးလားမိုးလေးကခြံဖားလေးတွေစုံညာတာပြောရတာဟာလားအတန်းအောင်ဖားတယ်ဆိုတော့စုံညာနေတော့မူရရလာကြိုက်လူတရားလာပြီးတုံးနေတယ် နှလုံးလေးတွေပြူးပြီးတော့သေးတာပဲအဘုရုဇဏိနာမတူဘူးလားမတူပါဘူးအာယုငါးပါးကာမဂုဏ်တရားနဲ့ပြောအာယုငါးပါးကာမဂုဏ်တရားနဲ့ပြောနေတော့လောဘဒေါသမောဟမူကြီးတွေကြိုက်တယ်ဘေးတရားနဲ့အန္တရာယ်တွေဒုက္ခတွေနဲ့အရေးခံရတယ်သတ္တတွေနဲ့အပြစ်ခံရတယ်ဟုတ်တယ်မလားအဲ့ဒီလောက်ဒုက္ခတွေများပဲနဲ့မွေတွေ လူတွေမျိုးမျိုးဒုက္ခပေးတဲ့တည့်ရသားနဲ့ဖားလေးတွေပျော်ဘာဖြစ်လို့တိရစ္ဆာန်ဟုတ်တယ်မလားတိရစ္ဆာန်ဆိုတော့ပါတိအဲပုရုဇဉ်တွေလည်းပဲလောက်ဒုက္ခများရသားနဲ့ပျော်တယ်ဘာဖြစ်လို့မသိဘူးပါအေးဒီပညာနည်းလို့ပေါ့ဒီပညာနည်းတဲ့ပုဂ္ဂိုလ်ကပျော်နေအာယု၅ပါးကာမဂုဏ်တရားနဲ့ပျော်နေတဲ့ငါတငါတကြီးငါဥစ္စာ ငါတို့ငါအိမ်ငါပစ္စည်းဆိုပြီးပြောကြတယ်မလားအေးပြောနေတော့ဗာနေမိနေပါလေကုသိုလ်တွေမိနေတယ်ဟုတ်တယ်မလားကုသိုလ်တွေမိနေတယ်ကုသိုလ်တွေမိပါသားတော့ယုံကြည်မှုတရားတရားတွေအားကောင်းမှာရဏသုံးနာကြံကြံရဲ့အကျိုးတို့သူတရိုက်10ပါးတို့ဘောရိပက္ခယတရား38ပါးတို့ သိလည်းမသိဘူးမသိတော့လည်းမယုံဘူးပေါ့မယုံဘူးဆိုတော့အာထုတ်ပါတော့အာထုတ်ပါပါဘုရားအာမထုတ်ရင်တရားတို့တရားများရပါမရပါဘူးဘုရားမရလို့အဲ့ဒါတန်ត្រာကြီးတွေလဲတာပေါ့ကထံသူတရတိဩဃံကထံသူဘေတုလျင်ဘေတရားဖြင့်ဩဃံဩဃံလေးခံဤပင်ကြံကိုတရတိကုမြောက်နိုင်ပါသတည်းနောက်ထပ်မေကွန်းလေးခုမှာနံပါတ်1က ဘောကလေးခံနေပြင်းကြမ်းတယ်အဘယ်သို့လဲအဘယ်တရားဖြင့်ကူးမြောက်နိုင်ပါသနည်းတဲ့ဟာလာဘကိုင်းစိတ်တွေတော့နူးညံ့သွားပြီနော်မှန်ပါဗျာနူးညံ့သွားပြီသူစိတ်ဟာပတ္တနာစိတ်ကအရှင်ရောက်ကြည်အေးပြီးတော့တည်ငြိမ်သွားပြီနောက်ဆိုဘုရားဟောတဲ့တရားအကုန်လုံးတစ်လုံးမကြာကျန်တဲ့နှလုံးသားရောက်ဆောင်းနိုင်တဲ့အင်အားရပါ သူကျမ်းနာတာတော့ခုနကတော့တရားမနာရရင်တော့ကျမ်းနာတာသူကတကိုးလည်းရှိတာပေါ့ဗျသူ့ဘုံမိတ်မှာမှသူကအကြီးဆုံးမောင်မမိတ်တန်နေနဲ့အများကြီးပဲသူ့ရဲ့ဘုံမိတ်မှာရဲ့ဗဏ္ဍယုဇနာလောက်နဲ့သုံးယုဇနာဘယ်လောက်မြင်ပါလဲအဲ့ဒါညောင်ပင်ကြီးနဲ့မလန်းမကမ်းပါညောင်ပင်ကြီးမှနေတာမဟုတ်ဘူးအာလဝေပြည်အနိညောင်ပင်ကြီးမှနေတာမဟုတ်ဘူး ညောင်မကြီးရဲ့မလမကကွင်းပြင်မှာသာမန်လူတွေကြည့်ရင်တော့ကွင်းပြင်ပဲမြင်ရတကောအပေနေရတဲ့ပုဂ္ဂိုလ်ကြီးကြည့်တော့မှာအမတန်ကြီးကျယ်တဲ့ဆောက်ကြီးပဲဘုံပိတ်မှန်တန်ပွန်ညာနဲ့အုပ်ထားတယ်ဒါဗုဒ္ဓဝင်မှာမင်းကွန်းဆရာတော်ဘုရားကြီးရေးထားတုံးယူဇနာအနည်းရတာမဟုတ်ဘူးရှစ်မိုင်နဲ့တွေ့အောင်တုံးယူဇနာဘယ်နှမိုင်လောက်မြင့်ဘယ်အမြင့်ကြီးပဲရော အဲ့မှာဘလူတွေအများကြီးပဲနတ်ဘလူတွေပေါ့လောကကြီးဟာအမှန်အာဟောဖို့ကောင်းမှာနော်မှန်ပါဗျာအဲတို့တာမန်မျက်စိနဲ့ကြည့်ရင်ကိုယ်မြင်ကြီးပဲဗျာတာမန်မျက်စိနဲ့ကြည့်ရင်တစ်ခါကြီးကျရှူကြီးပဲမြင်အဲ့မှာဘုံမိမှန်ရှိတယ်တာမန်မျက်စိနဲ့ကြည့်ရင်တစ်ပင်ပဲမြင်ချွတ်ရုပ်ကစိုးတွေရှိတယ်ချွတ်တဲ့ပညာတော့ပိတ်တာတွေအများကြီးပဲကိုင်းနေကိုင်းနေမှာတို့တို့တွဲလောင်းနေအော်တိုက်အချွတ်တဲ့ပကြီးတွေကျတော့အပက်ကြီးတွေ တပည့်ကြီးတွေကတစ်ပင်လောက်ရှိတယ်အမလို့နဲတာကြီးတွေမဟုတ်ဘူးစာပေမှာပါတယ်နော်ရေအဲအဲ့တပည့်ကြီးတွေမမြင်အောင်တကူရှိတဲ့သူကအဲ့တပည့်ကြီးတွေမြင်ရတယ်တပည့်ကြီးတွေကတရေကြီးတော့တပည့်တကူရှိတယ်တစ်ပင်နဲ့ဝင်နေတာဘလို့ဝင်တယ်လဲရှောင်းမင်းနေတယ်တကူနဲ့ဝင်တာပဲအလောကကြီးကအမတန်ဆန်းကျင်လောကကြီးကဆန်းကျင်တယ်ရော ဘာဆန်းကျယ်လဲစိတ်ကရလက်သက်တော်ပါဗျာမြတ်စွာဘုရားတရားတော်လည်းပဲဆန်းကျယ်ပါဗျာအတုမရှိဆန်းကျယ်လောကရဲ့ဆန်းကျယ်တဲ့စိတ်တဲ့ဆန်းကျယ်မြတ်စွာဘုရားတရားတော်ဟာလောကီပဲလည်းကောင်းကျိုးဆောင်နိုင်တယ်လောကုတ္တရာပဲလည်းကောင်းကျိုးဆောင်နိုင်တယ်အမတန်ဆင်းရဲတဲ့ဆင်းရဲသားကနေယဟန္တာကြီးဖြစ်အောင်ခေါ်နိုင်အမတန်ကြမ်းတမ်းတဲ့ လူသားတွေတိုင်းစားနေတယ်ဘလုံးကြီးသောတာပန်ဖြစ်အောင်ဟောနိုင်တယ်။ဒီလောကကြီးကမဆန်းကျင်ဘူးလား။ဆန်းကျင်ပါဘူး။အာမဆန်းကျင်ဖျားရတယ်။ဝိစိတ်တထရဏစိတ်တဒီစိတ်ဟာအမှန်တန်ဆန်းကျင်တယ်ဘုဒ္ဓဇင်ရဲ့စိတ်ဟာဆန်းကျင်ပဲနဲ့တရားရအောင်ကြားတာမလုပ်နိုင်ဘူး။တရားကောင်းတရားနဲ့နာရမှာအဲ့တော့တရားတို့တရားမရအောင်မလုပ်နိုင်တော့ဘာတွေလုပ်နိုင်တာများလဲ ဟုတ်တယ်ကိလေသာတွေဆန်းဆန်းကြဲကြဲကိုပဲပြုလုပ်တတ်တယ်တွေးတတ်တယ်ကာမဝိတ္တတယ်သူတစ်ပါးတွေကိုသိအောင်ကြည်အောင်ဆန်းဆန်းကြဲကြဲကိုပဲတခါစိတ်ကူးရင်လည်းလုပ်တတ်တယ်ပညာအမျိုးမျိုးနဲ့လုပ်တတ်တယ်မကောင်းတဲ့ဘက်တော့ဆန်းကြဲတရားမနာရလေမှန်ပါဗျာတရားအာမထုတ်ရအနာရောလည်းမရသေးဘူးအာထုတ်ဖို့မှနော် ဆန်းဆန်းကြဲကြဲနဲ့ဝင်သူများတွေဒုက္ခရအောင်လုပ်တတ်တယ်ခုလက်လက်ကြီးတွေကြီးကျယ်ပေါ်လာဆန်းဆန်းကြဲကြဲကိုတီထွင်ထားတယ်ဒုံးလို့အများကြီးတည်တယ်တမျိုးလုံးတော့ပြာကြသွားတယ်ဆန်းဆန်းကြဲကြဲကိုလုပ်တယ်လူတွေယူကြောင်သွားဒီဆေးလေးစားလိုက်တဲ့နဲ့ယူကြောင်ကြောင်ဖြစ်ဘာစကားမှမပြောနိုင်တော့ဘောင်းနဲ့ဟာအဲ့ဒါလည်းလုပ်တတ်တယ်ဆန်းဆန်းကြဲကြဲနဲ့ဒဲဥရအောင်လုပ်တတ်တယ်ဟာလား အဲမြတ်စွာဘုရားတရားတော်နဲ့တွေ့ထိပြီးတော့ကြိုးစားတော်မှာဆန်းဆန်းကျယ်ကျယ်တရားတွေကိုပိုင်ပိုင်နိုင်နိုင်သိနိုင်တယ်ပထမဇန်ဒုတိယဇန်တတိယဇန်စတုတ္ထဇန်ပစ္စမဇန်ထိသွားပစ္စမကနီးနေဆိုရင်ဟောအာရဏနိစ္စယရဏဇံဝိညာဉ်နိစ္စယရဏဇံအာကိစ္စညာယရဏဇံနိဝပညာနာတင်ယရဏဇံနောက်တဲ့ဘိညာဉ်အေဒီဝိဒအဘိညာဉ်စေတောပရိယအဘိညာဉ် ဒိဗ္ဗစကုအဘိညာဒိဗ္ဗသောတာအဘိညာပရစိတဝိဇာဏအဘိညာစသည်အားဟိုတော့အာတော့ခရအဘိညာစိတ်ကူးတော့မရစိတ်ကူးရုံနဲ့ရပါမလားမရပါဘူးခင်ဗျာမတန်ဆန်းကြမုံညင်းစေတဲ့မှာမြတ်စွာဘုရားပိခေယ၈ပါးလွယ်လို့ဈဉ္ဉံလျှောက်နေတယ်တကူတော့အနန္တလေမုံညင်းစေတဲ့မှာဈဉ္ဉံလျှောက်လို့ရတယ်ဘယ်တော့ဆန်းကြဒါလား အဲအဲ့ဒါမြတ်စွာဘုရားအကုန်လုံးကျေးဇူးတော်လေးပေါ့သူအလောကာယစိတ်တွေငြိမ်းချမ်းပြီးတော့တရားမှန်သမျှလေးလေးစားစားအာရုံပြုနိုင်တဲ့အချိန်ဒီမေးတဲ့မေးဖို့မြတ်စွာဘုရားပြန်ဖြေထားတယ်တတ္တာယတရတိဩဃံအပမဒေနအနဝံဝရိယနာဒုက္ခမစ္စတိပညာယပရိသုဇတိ အာဝတောအာဝကနာမမိထုဩဒဂဝေလူတတ္တယသရာတရားဖြင့်ဩဃဩဃလေးခန်းနေပြင်ကြံကိုတရတိဥပ္ပံနိုင်ပါ၏တတ္တာလို့မှတ်ထားတယ်အပမနိနမမေမလျောမပေါ်မတတ်ထေတံတော်တတိတရားဖြင့်ကုသိုလ်စေတံပွားများရန်မမေမလျောမပေါ်မတတ်ထေတံတော်တတိတရားဖြင့် အာနဝံဘဝသန္တရာသမုဒ္ဒရာတိကိုတရတိကုမြောင်းနိုင်ပါ၏ဝရိယနသမဗဒလုံးလာဝရိယဖြင့်ကာယကဝရိယစေတသိကဝရိယဖြင့်စတုရင်ကဝရိယဖြင့်ဒုက္ခကာမဒုက္ခတွေကိုအစ္စေတိလွန်မြောက်နိုင်ပါ၏ပညာရအရဟတဘုံပညာဖြင့်ပရိသုဇတိ ကိလေသာအညစ်အကြေးအလုံးတို့မှတန်ရှင်းစင်ကြယ်နေနိုင်ပါ၏ဤဒီကဲ့သို့ဘဂဝါသုံးလောကထောထားမြတ်စွာဘုရားသည်ဟောစာကောင်းစွာမသွေဖြေကြဟောကြတော်မူလိုက်ပါ၏တည်း သူပထမအမေးပါပဲတရားပါသွားတယ်လေမှန်ပါဗျာပရိသတ်တအမျိုးကောင်းသားအမျိုးကောင်းသမီးတို့၏တစ်ထန်ချီးမွမ်းအမြတ်သောဝိတ္တဥစ္စာကြီးကကိန္တုဘေယဘာနိဒီတဒီလောက၌ပုရိသတ္တအမျိုးကောင်းသားအမျိုးကောင်းသမီးတို့၏တစ်ထန်ချီးမွမ်းအမြတ်သောဝိတ္တဥစ္စာတိကတတ္ထာတရားပါဝေတိမြို့သားမျိုးသမီးတို့ရဲ့မျိုးကောင်းသားပေါ့ မျိုးကောင်းဆိုတာတာမာဒိဋ္ဌိကိုပြောတာဟုတ်လားမျိုးကောင်းလားအမျိုးကောင်းသမီးတို့ရဲ့ချီးမွမ်းအပ်အမြတ်ဆုံးသောဥစ္စာရွှေမွေပရမညာမဟုတ်ဘူးနော်ပါပါလေသနာသုံးနာကံကံရဲ့အကျိုးကိုယုံကြည်တဲ့တရားတရားပါပဲဒီပြောရလို့တရားမှလည်းအစင်တက်လာမယ်တတိထား ပထမအမိပါဖြစ်ရာကယရဏသုံးဏကံကံရဲ့အကျိုးကိုယုံကြည်သောတရားတရားပါပေသည်ယရဏသုံးဏကံကံရဲ့အကျိုးကိုယုံကြည်လို့ဒါနသီလဘာဝနာတွေပြုတာပေါ့ဗျာဒီဒါနရဲ့အကြောင်းကျိုးကိုမယုံကြည်လို့ရှင်ဒီဒါနပြုပါပြုပါဗျာဆုံးတော်ပါအာဘာလို့လို့ပါမှာရှစ်တော်မဟုတ်မိစ္ဆာဒိဋ္ဌိတွေတန်ဃာတော်တွေကိုရှင်မဖို့လက်တော်မရှိဘူးနော် သူတို့သားသမီးတွေလောက်ချီလို့မရလောက်ချင်လို့ရိုက်ပြတာဘုရားဘာသာအမျိုးသမီးတွေအဲ့ဒါစီးပွားရေးပဲကြည့်တယ်တဏှကုံတွေပါလေမကြည့်ဘူးအဲ့ဒါနဲ့အကျော်ကောင်းတာနဲ့ပါသွားပါသွားတော့ကို့အဖေကဘုန်းကြီးဖြစ်နေတယ်အဲ့ဒီဘာသာကြားရဲ့အမျိုးသမီးဖြစ်နေတဲ့အဲ့ဒီမိန်းကလေးကဖေယုံရှိခိုးအောင်ရှိခိုးရိုက်ခံတေလူအောင်ရိုက်ခံအမှန်လို့ ယောဂကြီးကအမတအန်ရများတယ်နော်ဟောမရခင်တော့ဘာလို့လူညာလို့နောက်တော့မှာပဲငါဘာလူဘာဘာလာနောက်တော့မှာလက်ထဲရောက်တော့မှာကောက်ပြစ်စင်းလေးညာသဘောဟဲ့လားအဲ့ဒါကိုကမင်းမရောပေါ်ပေါ်ဆာဆာနေတဲ့သူတွေကတော့အကုန်လုံးဒုက္ခရောက်ပါဟဲ့လားလောလောဆယ်ဒုက္ခရောက်ပါဒါရီစိတ်ကူးရင်လည်းမဟုတ်ဘူးသူတို့တွေ့ကြုံလို့ပြောတာဟဲ့လား အဲကိုယ့်အဖေအရင်ဖြစ်ပြီလေလက်တော့ချီလို့မရလက်ချီလို့မရဘူးခွင့်မပေးဘူးချက်ခိုးတာလည်းမခံဘူးဘုရားရှင်ထားဘူးဘုရားရှင်မချက်ခိုးရဘူးဒါကြောက်ဖို့ကောင်းလားလားအဲ့ဒါလေညာတော့အဖြစ်တတန်းတွေတိုးလာပြီလောဘဒေါသများလာအဲ့ဒါတွေများလာမှာပဲအဲ့ဒါမလို့သူရလဲရောက်စေအချိန်ခါမှာတရားများများကြိုးစားဖို့မလိုဘူးလားမှန်ပါရဲ့ အဲ့ဒီလိုကျင်းတဲ့ကြက်ထဲရောက်သွားမှသူများလက်ထဲရောက်သွားမှတရားအထုတ်ချင်ပါလို့ဆိုရပါ့မရပါဘူးဗျာမရဘူးမရဘူးတရားထုတ်တော့နားမလည်ဘူးအဲအသက်ရှင်ရတဲ့သေးတာပဲဟလားအသက်ရှင်ရတဲ့ထောင်ကြတာပဲသေးတာပဲအဲ့ဒါကြောင့်မို့အခုလွတ်လပ်နေတဲ့အချိန်ခါမှာတရားကိုများများကြိုးစားအထုတ်ပါပေါ့ပေါ့ဆရာနေလို့မရဘူးเนาะ အယရဏသုံးတော်ကံကံရဲ့လူကိုယ်လူလူကြတဲ့တန်းကြတဲ့သီလတွေဆောင်းကြတယ်အဲလိုဆောင်းနေတဲ့အတွက်ကြောင့်မလို့အဲ့ဒီကုသိုလ်ကောင်းမှုတွေကြောင့်ဖြစ်နေရဝါမှာရွှေတွေငွေတွေကြောင့်တော်တော်များတယ်လိုအပ်တဲ့စိတ်ဉာဏ်ဥစ္စာယရဏခုနှစ်ပါးအကုန်လုံးမရနိုင်ဘူးလားဗျာမရနိုင်ပါဘူးဗျာအေးတော့ရွှေငွေကြောင့်တန်ကြရများတဲ့ဖို့တဏ္ဍာဒီကုသိုလ်ကောင်းမှုမပါတဲ့ပုဂ္ဂိုလ်မှာရွှေငွေကိုထားပါ စားဖို့တော့ဘုရားရှိရဲ့ရှိပါဘူးရွှေရမွေတို့ထားလိုက်ပါဦးလက်စတဲ့ဆွဲကြိုးတို့ထားလိုက်ပါထမင်းစားဖို့တော့မရှိဘူးတော်တော်ခက်ခဲဖြစ်ဟဟလားထမင်းစားဖို့တော့မရှိဘူးတဲ့ချို့မှာရှောက်တောင်းစားအဲ့ဒါပါလေတရားတရားနဲတော့ကုသိုလ်လည်းနဲတာပေါ့ကုသိုလ်နဲ့တော့ဖြစ်လျက်မွဲတာပေါ့ဟုတ်တယ်မလားအဲ့ကြောင့်လို့ရပြမင်းသားတို့ရဲ့အမြတ်ဆုံးဥစ္စာဟာ ဒီနေ့မှာသရာတရားရှိနေဘာမှအားငယ်ကြဘူးဖြစ်လေရပေါ့ကောင်းသားချမ်းသာတော့မယ်ဆိုမကျေနေဘူးလားဗျာကျေနေပါဗျာသရာတရားရှိတယ်ဆိုတရားရှိဖို့ကတော့ဝင်တာလူကဒါကတော့ဝင်တာအာငါးပါးရှင်ပါဆောက်ပြရတယ်ဝင်တာသောမနတာသဟာကိုညာနာတန်ပြုတ်ညာနဲ့ရှင်ခုလိုကောင်းမှုတွေပြုရတာအရာတော်လိုက်တာ သူတည်သွားတဲ့ပုံစံတွေကုသိုလ်ပြုရင်ပြုလို့ရပါဘူးမရပါဘူးခင်ဗျာအဲ့ရတဲ့နေပြီးတော့မချိမဆန့်ဖြစ်နေအစတော့အလေးကျင်မရှိတဲ့ပုံစံဆိုကုသိုလ်မဖြစ်တဲ့တော့ဘာလို့ဖြစ်လို့အေးလောဘဒေါသအာဟုတွေဖြစ်တာပေါ့နေကောင်းတော့မှဘာဝနာတွေပွားထားရင်တော်သေးတာနေကောင်းတော့ဘာဝနာတွေပွားထားရင်နေထိုင်မကောင်းမိနေလို့ပွားနိုင်တယ်ဟဟလား ဝိပယဘဝဇာတာနဲ့ဘာမှမလုပ်ခဲ့တဲ့ပုဂ္ဂိုလ်ကတော့အဲ့ရတဲ့ဖျားကဆိုရင်ဟာဒေါသတွေဖြစ်မကျေနပ်တာတွေဖြစ်ဟိုမကျေနပ်ဒီလိုကိုကိုကိုလည်းမကျေနပ်ဒေါသတွေတောကတွေတပြုံကြီးနဲ့မသိမချင်းအာဟုတွေစုပေါင်းတာပေါ့ဗျာဒီလည်းဒီတော့မေတ္တာဘဝပေါ့ဟုတ်တယ်မလားအေးလေ့ကျင့်ထားတဲ့ပုဂ္ဂိုလ်ကတော့တော်သေးတာနေစာတင်ညာဒုက္ခတင်ညာအနတ္တတင်ညာ သို့မဟုတ်အနိစ္စအနုပါဒနာညာဒုက္ခအနုပါဒနာညာအနတ္တအနုပါဒနာညာတွေပွားများလို့ရတယ်ဘုရားနုဒတိဓမ္မနုဒတိတန်ခါနုဒတိစသည်အဖြစ်ပွားများလို့ရတယ်မေတ္တာတွေပွားများလို့ရတယ်အာတုပမရဏတိတွေပွားများလို့ရတယ်အဲ့လိုရှိပိုင်းကပွားများလာတဲ့ပုဂ္ဂိုလ်တွေတရက်တရက်တရက်ကုသိုလ်တိုးတာဟုတ်တယ်မလားတရက်တရက်တရက်ကုသိုလ်တိုးတယ်မနေရလို့သိရတဲ့အခါမှာလည်းပဲဒုက္ခတိဘုံမကျင်းသေးဘူးလားသိပါပါဘုရားအဲဘယ်သူကြောင့် တတနာပါဘုရားအဲဒါယောက်ျားမိန်းမတို့ရဲ့အမြတ်ဆုံးဥစ္စာဟာတတနာပါဘုရားအဲဒါပထမပိုင်းပြီးသွားပြီနော်အခုဒုတိယပိုင်းရောက်လာဩဃဩဃလေးခံရည်ပင်ကြံကိုတတရာတရာတရားဖြင့်ဩဃဩဃလေးခံရည်ပင်ကြံကိုတရတိကုမြောက်နိုင်ပါ၏ဒါဒုတိယပိုင်းတရာတရားလာဩဃလေးခံရည်ပင်ကြံ ကာမောကဘောကဒိဋ္ဌောကဝိဇောကဒီအစဉ်နဲ့တော့ဒီလိုဆိုတာပေါ့ဗျာပရမဥဒုံပဲဩကကြော်လွန်ရမလဲရောပြီဝိပဿနာအားထုတ်တော့ပထမဆုံးဘယ်ဘက်ကိုရင်ရလဲသောတာပတိဘက်ကိုရင်ရသောတာပတိဘက်ကဘာအောင်ပဲတလဲသိချင်ပါဗျာ ပြောနေကြတော့ကာမောကအစပဲကာမောကအနာဂမပဲလေနာသောတာပန်မပယ်နိုင်ဘူးသရဂံလည်းမပယ်နိုင်ဘူးသောတာပန်သရဂံနဲ့အိမ်တော်ပြုသေးတယ်အနာဂံကြမှာပယ်တာနော်ရေမှန်ပါဗျာဒိဋ္ဌောကသောတာပန်ပယ်နိုင်တယ်သောတာပတိမဲ့ဖုံနဲ့ပယ်တယ်ဘဝောကတက္ကရာကပယ်နိုင်တယ်ကာမောကအနာဂံကပယ်နိုင်တယ်အဝိဇ္ဇောကယဟန္တာ ရတမအရတဘုံမှာပယ်နိုင်တယ်ဒါလေးတွေမှတ်ထားနော်အခုဒီမှာဩဃလေးခန်းရည်ပင်ကြမ်းတတ္တရာတရားတရားဖြင့်တရတိကူးမြောက်နိုင်ပါပဲဤတရားတရားနဲ့လွန်မြောက်နိုင်တယ်အဓိကဒိဋ္ဌောကဆိုလိုတာရောဟုတ်လားဒါပေမဲ့သောတာပန်ဖြစ်ရင်ခုနဘဝဆိုရင်ဘာဖြစ်မလဲဉာဏ်ပါ ဒီတေထောကကိုကူးမြောက်နိုင်ဘဝကကာမောကဝိဇောကအကုန်ကူးနိုင်ဒါကြောင့်မလို့ဩကလေးခန်းရည်ပြင်းကြမ်းကိုအကုန်ပြောလိုက်တာဟုတ်လားဒါနဲ့ဆိုလိုရင်းကတော့ဒိဋ္ဌောကဒိဋ္ဌောကပထမဦးဆုံးကုသနိုင်ဖို့အတွက်ကုမြောက်နိုင်ဖို့အတွက်ဘာရေးကြည့်ပါလဲသရတရားရှေ့ပိုင်းမှာလည်းသရတရားပြောခဲ့ပြီနော် ရှေ့ပိုင်းမှာပြောပြတာကယတနာသုံးနာကံကံရဲ့အကျိုးအကုသရာတရားကိုပြောအောင်အကုသရာတရားသူတရ7ပါးဘောဓိပက္ခိယတရား38ပါးတော့မမိုက်မတော့တတ်ဝင်ယုံကြည်သောတရားတရားရှိသည်ဖြစ်၍မြတ်စွာဘုရားတရားတော်ကဆန်းကျင်တယ်နော်ရေ။ဒါဆန်းကျင်တယ်အမတန်လည်းမှန်တယ်အမတန်လည်းပဲ ကျိုးများတယ်အမတန်လည်းစမ်းကြတယ်အမတန်လည်းမှန်တယ်အမတန်လည်းကျိုးများတယ်အမတန်လည်းပဲယူတည်ထိုက်တယ်အမတန်လည်းအာကိုထိုက်တယ်အမတန်လည်းပဲကျင့်သုံးထိုက်တယ်အဲကြောင့်မလို့တရားတော်သီတာအာကိုရပါဗျာတို့ဘလူအာကိုတရားတော်ပါဗျာတော်တော်စဉ်းစားနေခုပြောပြီးမိတ်

နာဇကဝါလေသူဆိုနေုံနဲ့ပြီးဘူးနော်ဟိတုပစ္စယဆိုနေုံနဲ့ပြီးဘူးနော်အဲရောဒါလည်းဆိုတော့ဆိုပေါ့ဒါပဲနဲ့ကျင့်သုံးပါမယ်မယတနုဘဝတော့မေတ္တာတော့အကုန်ရတာမေတ္တာတော့ဆိုတာပဲမေတ္တာမပွားဘူးဆိုရင်ပြည့်စုံမှာမပြည့်စုံပါဘူးဗျာမေတ္တာလည်းပွားအောင်မှာပေါ့ဓမ္မကြပါစေချမ်းသာကြပါစေလောက်ပွား တစ်စက္ကန့်လောက်ဘွားပေါ့များများဘွားရမယ်ဘယ်လောက်ဘွားရမလဲလေလုံးတနာရီတနာရီသုံးနာရီလေးနာရီတို့ဘွားမလားမင်းတို့သုံးတစ်ထပ်စားတော့ဘယ်လောက်ကြာနေတော့ဆယ်မိနစ်ဆယ်မိနစ်မကြာဘူးလားအဲ့လိုသုံးတစ်ထပ်စားတော့ဆယ်မိနစ်ဆယ်မိနစ်မြစ်လာပို့တာများတော့ပဲအဲ့တော့ကြာကြရတယ် ကြာဘူးဆိုတာပဲရှိတာသိချမ်းသာတာနဲ့မေတ္တာကိုပရိကိုးပါဖြစ်ပြီးပွားဖို့မတဲ့တော့ဘူးလားမတဲ့တော့ပါဘူးကျင့်စဉ်ကိုရောက်မှဘုဒ္ဓနာနော်ရေဘုံတော်ကနေဘုံတော်ကနေကျင့်စဉ်ပါတာတရားလည်းဒီတိုင်းပေါ့နာယုံလည်းမပြီးဘူးဗျနာရာတရားတရားနဲ့နာရာနာပြီးတဲ့အခါအဓိပ္ပာယ်သိအောင်လုပ် နာလဲနာသိအောင်လဲလုပ်သိအောင်လုပ်ပြီးတော့ရှင်းကြပါဘုရားအဲကြည်ကြံကြိုးကုပ်အားထုတ်တဲ့ရှိကိုရောက်အောင်သွားဒါမှဓမ္မနုဓမ္မပฏิပတ်တိလေမှန်ပါပါဘုရားရှိခိုးတဲ့ဓမ္မတော့ထဲ့ဆိုတာဓမ္မနုဣမာနုဓမ္မယဓမ္မပฏิပတ်တိယဗုဒ္ဓမူသိမိဣမာယဓမ္မနုဓမ္မပฏิပတ်တိယဓမ္မမူသိမိဆိုရုံနဲ့မရဘူးဣမယဓမ္မလူဓမ္မပရိပတ်တိယလောကုတ္တရာတရား၉ပါးလျော်သောအကျင့်မြတ်ပြည့်စုံဝိပဿနာမလားအဲ့ဒါ ကျင့်လာရမှာပေါ့မကျင့်မနဲ့ရမှာမရပါဘူးအဲအဲ့ဒါကျင့်ဖို့လိုတယ်ဒါပြောတာဟုတ်လားကျင့်ဖို့လိုတယ်ဓမ္မစရာတရားဖြင့်သူတရိုက်7ပါးဘောဓိပက္ခိယတရား38ပါးတော့မမိတ်မတုံတဝေယုံကြည်သည်ဖြစ်၍တတဟနောအရဟတံဓမ္မနိဗ္ဗာနပတ္တိယသုတ္တလပတိပညာအပမတောဝိသကနော ဒီတဲမှာပဲပါတာပဲဒါပါတော့ပါတတဟာနောအရဟတအရဟတအရဟတာနာယန္နာအရှင်မြတ်တို့တုတ်တုတာတတဟာနောအရဟတဓမ္မနိဗ္ဗာန်ပတ္တိနိဗ္ဗာန်ပတ္တိကနိဗ္ဗာန်ထုံးချောက်ရရောက်ခြင်းဓမ္မသုတရ7ပါးဘောဓိပက္ခယတရားတို့ တတ္တဟာနောတဝေယုံကြည်သည်ဖြစ်၍ဒီတရားကြတော့ကံကံရဲ့အကျိုးကိုမဖွင့်ဘူးနိဗ္ဗာန်ပတ္တိယနိဗ္ဗာန်ထုတ်ချောက်ရရောက်ခြင်းအကြောင်းတရားမှန်သောဓမ္မသူတရေ7ပါးဘောဓိပက္ခိယတရား38ပါးတို့ကိုတတ္တဟာနောတဝေယုံကြည်သည်ဖြစ်၍မမိတ်မသုံးတဝေယုံကြည်သည်ဖြစ်၍တရားကိုပြောကြတယ်ဟုတ်လားမှန်ပါဗျာဘာကိုယုံကြည်တာပါလဲအေးဟုတ်ပါတယ်ပြောပါနေမယ် းစားမှယုံကြည်မှာပေါ့ဘာမှမကြိုးစားဘဲနဲ့ယုံကြည်ပါမကြိုးစားဘဲနဲ့လေရောက်မှာတနေ့ရောက်မှာပေါ့ကွာဒီလိုပဲလုပ်လိုက်ပါဒုစရိုက်10ပါးတော့ရောပြီးသိပြီဒုစရိုက်10ပါးကိုရှောင်ကျင်လိုက်လို့ရှင်ဒုစရိုက်10ပါးကာယဒုစရိုက်3ပါးဖြစ်ဖြစ်ပြောကြည့်ပါဒီမြတ်တန်ရှင်မှာရှောင်ကျင်တာဒီမြတ်ရှင်ကိုတရားယူခြင်းမှာရှောင်ကျင်တာ မြတ်တာမြတ်တွေကိုပြင်မာခြင်းမှာရှောင်ကျင်တာအဲ့ဒီဥပါတဲ့အေးပြောတော့လေးခုယူတော့သုံးခုပဲယူရတာဟလားပါဏတိပါဒမှာရှောင်ကျင်တာအဒိဏဒါနာမှာရှောင်ကျင်တာကာမေတုမိစ္ဆာစာရမှာရှောင်ကျင်တာအဲ့ဒီမှာသူရမေရေယမှာရှောင်ကျင်တာအဲ့ဒါကာယဒုစရိုက်သုံးပါးကိုရှောင်ကျင်ရင်ကာယဒုစရိုက်သုံးပါးဝစီဒုစရိုက်၄ပါးပြောကြည့်ပါဦးမြန်မာလိုပဲပြောကြည့်ပါဦး ရှောင်ကျင်လိုက်လို့ရှိရင်ဝစီတုစရိုက်၄ပါးဝစီတုစရိုက်၄ပါးကိုရှောင်လိုက်တာဟုတ်ကဲ့ဝစီတုစရိုက်ကိုရှောင်လိုက်တော့ဝစီတုစရိုက်ဖြစ်သွားတာဟုတ်လားဘုဒ္ဓဝါဒဘုဒ္ဓဝါဒကိုရှောင်ကျင်လိုက်တစ္ဆာဝါစာမှန်ကန်တဲ့စကားပြော ဘုဒ္ဓဝါစာကျမ်းကျမ်းတန်းတန်းပြောတဲ့စကားအရာကိုရှောင်တဏ္ဏဝါစာတိမ်မှုတဲ့စကားကိုပြောပါပြည့်ပြည့်တဲ့စကားကိုပြောပါပိတုဏဝါစာဂုံတိုက်တာကြောင်းတဲ့တယောက်ပွဲအောင်လုပ်တာပိယဝါစာကိုပြောပါပြောတော့ချစ်ခင်မွန်မြတ်တို့ပဲကြည်ယုံကြည်ညွတ်အောင်ပြောပါတန်ဖပလာပဝါစာ တယ်တိမ်ဖြစ်တဲ့စကားတွေအကျိုးမရှိတဲ့စကားတွေကိုပြောတာတိမ်ဖြစ်တဲ့စကားတွေပေါ့ဗျာအဲ့ဒါတွေကိုရှောင်လိုက်ပါတဲ့ဘာစကားပြောမယ်ဓမ္မဝါစာတရားစကားတွေပြောပါအဲ့တော့သစ္စာဝါစာတဏ္ဍဝါစာပိယဝါစာဓမ္မဝါစာအဲ့ဒါတွေကိုပြောမယ်ခုနဒုစရိုက်၄ပါးကိုရှောင်ရင်ဝစီတုစရိုက်၄ပါး ကဲမနောတုစရိုက်၃ပါးပါဠိလိုပြောကြည့်ပါဘိဇာဗျာပါဒမိစ္ဆာဒိဋ္ဌိဘိဇာတော့သူတို့ပစ္စည်းကိုကိုယ်ပစ္စည်းဖြစ်စေချင်တာဗျာပါဒဆိုသူတို့တွေကိုပျက်စီးစေချင်တာမိစ္ဆာဒိဋ္ဌိယနာသုံးနာကြံတန်းအကျိုးကိုပြစ်ပယ်ပြီးတော့အယူမှားယူတာမိစ္ဆာဒိဋ္ဌိဟုတ်လားအဲ့ဒါကိုပြောင်းပြန်ပြန်လိုက်တော့အနဘိစ္ဆာအဗျာပါဒတမ္မာဒိဋ္ဌိအနဘိစ္ဆာ သူတို့ကပစ္စည်းကိုကိုယ်ပစ္စည်းဖြစ်စေခြင်းနဲ့စိတ်ကိုမမွေးဘူးရှောင်လိုက်တယ်သူတို့ကအကျိုးပဲလိုလားတယ်တဲ့ပြင်လည်းကမ်းမယ်စွန်ကျဲမယ်အဲ့တော့အနာပိစာသူတို့ကပစ္စည်းကိုကိုယ်ပစ္စည်းဖြစ်မကြံစီဘူးမတွေးဘူးမလိုလားဘူးအဲ့ဆိုရင်မနောတုစရတပါသူတို့ကပစ္စည်းတွေကြောင့်မကြံစီဘူးအပြာပါဒအပြာပါဒဆိုတော့မေတ္တာပေါ့ မေတ္တာတရားပွားများမယ်ဆိုရင်လည်းမနောတုစရိုက်တာနောရောရေနောတုစရိုက်ဟောမိစ္ဆာဒိဋ္ဌိရဲ့ဆန့်ကျင်ဘက်သမ္မာဒိဋ္ဌိအဲ့ဒါမနောတုစရိုက်၃ပါးကာယတုစရိုက်၃ပါးဝစီတုစရိုက်၄ပါးမနောတုစရိုက်၃ပါး၃ရဲ့၄ရဲ့၃ရဲ့ပေါင်းလိုက်တော့၁၀ပါး စေဝါဥပါလို့ခေါ်သူဇရိုင်းစေဝါဘာလို့ခေါ်သူဇရိုင်းစေဝါဟောဒါတွေကကောင်းတဲ့တရားတွေကျင့်ရမယ်တရားတွေလို့နိနိကာကယုံကြည်ဖို့မလိုဘူးလားဩဃကိုကြော်လွန်ဖို့နော်ရောရဲ့ဘာဩဃကိုဩဃ ဖြစ်စေတည်းဆိုလို့ရတာမဟုတ်ဘူးဒီသူတရိုက်တရားတွေကိုသိလဲသိရမယ်ကျင့်လဲကျင့်တော့ပါဒီသူတရိုက်တရားတွေကိုယုံကြည်မှလည်းကျင့်သုံးနေမှာပေါ့သူတရိုက်တရားဖြစ်ဖို့ဆိုတာသူတရိုက်ကိုရှောင်လိုက်ရင်သူတရိုက်ဖြစ်တာပေါ့ဟုတ်တယ်မလားဒီများတဲ့ကချိန်မှရှောင်မယ်သူများပြည့်စုံမတရားယူခြင်းမှရှောင်မယ်သူများသားများတွေကိုပြင်းမာခြင်းမှရှောင်မယ်ရဲ့တိတာတော်သားခြင်းမှရှောင်မယ်ဆိုရင် ကာယတုစရိုက်၃ပါးကာယတုစရိုက်၃ပါးလေပြောခြင်းမှရှောင်မယ်ကျန်တဲ့တဏ္ဍပြောခြင်းမှရှောင်မယ်ဂုံးတဲ့ခြင်းမှရှောင်မယ်တိမ်ဖြစ်တဲ့တရားတွေပြောခြင်းမှရှောင်မယ်ဆိုရင်ဝစီတုစရိုက်၄ပါးသူတော်ဘာပစ္စည်းတွေကိုကိုယ်ပစ္စည်းဖြစ်အောင်ကြံနေခြင်းမှရှောင်မယ်လိုလား သူများသားမျိုးသမီးမျိုးလည်းစိတ်ထဲကပြင်မာတဲ့လောဘတွေဘာဝနာမပွားပဲနဲ့လကားနေအဲ့စိတ်ကိုထိလို့ရပါမရဘူးမရဘူးတော့မှမရဘူးအဲတခါမဟုတ်တခါပြင်မာမှာပဲဟုတ်လားယောဂီတို့ဘာဝနာတွေပွားများတော့မှားတွေကောင်းနေတော့အဲ့ဒီစိတ်ကြီးလာပါမလာဘူးမလာဘူးဘလို့မှပြင်မာခြင်းတဲ့စိတ်မရှိဘူးဘလို့မှလည်းတတိမရကိုတရားနဲ့ကိုယ်နေဟုတ်တယ်မလား ကယ်လို့မြင်တွေ့လာလို့ရှိရင်လည်းစိတ်ကိုထိန်းနိုင်တယ်မြင်မြင်နဲ့မှတ်ပလိုက်တာပြီးရပါမလားအဲ့ဒါဘာဝနာပွားလို့ထိန်းနေတာမလားမှန်ပါဗျာဒိဋ္ဌောကကိုကြော်တော်ဖို့လမ်းကြောင်းပေးနေတော့ရေမှန်ပါဗျာအဲ့ဒါတော့ကာယတုဒ္ဒရကာယတုဒ္ဒရဖြစ်အောင်ဒီတိရဆောင်ရှောက်ရဉာဏ်သမသာလို့ပြောင်းစားဘုံပြတာများပြမအောင်ဟေးရှောင်းခြင်းနဲ့ရတယ်တိရနဲ့ရှောင်းခြင်းလို့ရတယ် အာမကောင်းတာလည်းမပြောဘူးလိန်ညာလည်းမပြောဘူးကျန်တဲ့တန်းလည်းမပြောဘူးအာနောက်ပြီးတော့ဂုံတိုက်တဲ့တရားလည်းမပြောဘူးတင်ဖြစ်တဲ့တရားလည်းမပြောဘူးဆောင်းချောတွေကတိလနဲ့တင်ရတယ်ဒီမနောဒုစရိုက်၃ပါးကြတော့တိလနဲ့မရဘူးပြောတယ်သူကစိတ်ဖြစ်သွားပြီလေမှန်ပါဗျာကိုယ်နဲ့နှုတ်မှာဖြစ်မဲ့ဒုစရိုက်တွေကိုတိလကထိမ့်သိမ့်နိုင်ဒီမြတ်တမတဒီမြတ်ပစ္စည်းမခိုးပြအောင်ဒီမြတ်သားမမပြမအောင် အာလေညာမပြောအောင်ဉာဏ်ဉာဏ်နာမပြောအောင်သီလသိက္ခာရိုးသေးသေးစောင့်ရှောက်ရင်ထိမ့်သိမ့်လို့ရတယ်ဒီအဘိဓါပြဘာဒမိစ္ဆာဒိဋ္ဌိကြတော့သီလလောက်နဲ့မရဘူးဒါနနဲ့လည်းမရဘူးသီလနဲ့လည်းမရအ ਨੇ ဆုံးတမထဘွားမှာရဟုတ်လားတမထဝိပဿနာပေါ့ဗျာမိစ္ဆာဆိုတာအရာကောက်ရင်လောဘပဲပြဘာဒဆိုတာအရာကောက်ရင်မောဟပါဘုရားမိစ္ဆာဒိဋ္ဌိအရာကောက်ရင်မောဟပါ သူအတိမားပြီလေဗျာအတိမားဆိုတော့မိစ္ဆာဒိဋ္ဌိပေါ့အမှန်တရားမသိတာရဲ့အတိမားတာငမောဟမလားရောအဲအဲ့ဒီစိတ်ပိုင်းဆိုင်ရာကြတော့ဘာဝနာနဲ့မှတားလို့ရတယ်ဘာဝနာနဲ့မှပယ်လို့ရတယ်သောတာပန်လမ်းကြောင်းသွားနေပြီနော်ရောဗိဒ္ဓပြဘာဒမိစ္ဆာဒိဋ္ဌိကိုပယ်နိုင်ဖို့အတွက်ဒီသုတရ7ပါးကိုယုံကြည်တယ်ဆိုလို့ရှိရင် ဟာငါတို့လောဘကိုပယ်ရမယ်ဒေါသကိုပယ်ရမယ်မောဟကိုပယ်ရမယ်အဲ့ဒါကိုပယ်နိုင်မှမနောတုဒ္ဒရိုက်ဖြစ်မပယ်နိုင်ရင်မနောတုဒ္ဒရိုက်ဖြစ်ပါဗျာအမနောတုဒ္ဒရိုက်ဆိုအကုသိုလ်ပဲသူများတတ်တာမှမဟုတ်ဘူးသူများဥစ္စာခိုးမှမဟုတ်ဘူးယင်ထဲမှာသူများသားများပြစ်မှားနေအကုသိုလ်ပဲနော်မှန်ပါဗျာလောဘဒေါသမောဟအကုသိုလ်မူလတရားသုံးပါမလားမှန်ပါဗျာအဲ့တော့စိတ်ထဲမှာပြစ်မှားပါများလာရင် အခြေအနေပေးလာရင်လက်တွေ့ပြမာတဲ့အထိမရောက်နိုင်ဘူးလားရောက်နိုင်ပါရဲ့ဗျာစိတ်ကစတာဘူးဗျာဟုတ်တယ်မလားဟုတ်ပါပါဗျာရောရီတို့ဥမာဆိုတော့ရောရီတို့မှာစေတရငါတက်ကြည့်သွားခြင်းနဲ့อืมဟိုသွားခြင်းနဲ့ဒီသွားခြင်းနဲ့စိတ်ကအရင်ဖြစ်တာလေမှန်ပါပါဗျာစိတ်ကဖြစ်တော့မှအခြေအနေလည်းပေးတယ်ဘောဘုလာဘုကားတို့ဆိုင်ကယ်တို့အရှင်သင်းဖြစ်တယ်ဆိုရွှတ်ဆိုရောက်မသွားဘူးလားမှန်ပါပါဗျာ ငါရှမ်းကြီးသွားခြင်းနဲ့ငါပယ်သွားခြင်းနဲ့စိတ်ကစိတ်ကခြေနေပြီးတော့ရှုပ်ဆူရအောင်မလားဟုတ်လားအဲအဲ့ဒီလိုပဲစားတဲ့အတော့ဆရာလေးအဲငါကျင်းတို့ကလေးစားရင်ကောင်းမှာပဲစိတ်ကတွေ့နေခြေနေပြီးတော့ဝယ်ခဲ့ပါအောင်ဆိုတော့ပေါ်ရောက်မလားဟုတ်လားရောက်ပါပါခင်ဗျာအဲ့ဒီလိုပေါ့စိတ်ကပြင်သွားတာဟုတ်လားဟုတ်ပါပါစိတ်သာရှင်စောဖျားဟောစိတ်နဲ့ပြီးတာပဲ စိတ်တင်တာနေရင်တေးလောကစိတ်ဟာလောကကြီးကိုဆွဲဆောင်တယ်ခုယောဂီတို့သာသနာပေါ်မှာနှိမ့်နှိမ့်ချိုင်ချိုင်နဲ့တရားအားထုတ်ဘူးလို့ကြောင့်စိတ်ပါလို့လို့လည်းယောဂီတို့တာယုံနဲ့တော့ဘူးခေါ်ထားလို့ရပါဘူးမရပါဘူးမရဘူးမနေခြင်းရှုပ်ဆိုထွက်တော့မှသိတော်မသိလိုက်ဒီယောဂီလေးဘယ်ရောက်သွားပါလဲဒီ၄၅ရက်ကြာမှသိပါသွားပြီဟုတ်တယ်စိတ်ကိုပြောတာနောက်ယောဂီ စိတ်ကိုပြောရတာမင်းတို့တန်တတိုင်းနဲ့ခတ်ထားလို့မရဘူးစိတ်ကသူတော်ကောင်းတရားမှာမွေ့လျော်ရင်သူတော်ကောင်းနေနဲ့သူတော်ကောင်းအလုပ်နဲ့ပြောတာကာမဂုဏ်မှာမွေ့လျော်တဲ့ဆိုတော့ကာမဂုဏ်ရှိတဲ့နေရာသွားတာပဲယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်လေဘယ်သူကခေါ်စိတ်ကစိတ်ကစိတ်ကဘလူတွေပဲပါလေလို့မနေနဲ့ဟလားစိတ်ကိုပြောရတာနော်မှန်ပါဗျာအဲ့ဒီစိတ်ကြတော့ဗာနဲ့ထိရ ဝိပဿနာနဲ့ထိန်းရမယ်ယုံကြည်မှအလုတ်ကပေါ်လာတယ်လေဒီမှာခြံသမားတွေဆိုရင်အာကိုညာလုံးလို့ရှိရင်အမြတ်ဆုံးရမယ်ယုံကြည်တာယုံကြည်တော့ကိုညာလုံးဖို့ခါရကြိုးစားတော့တာပဲပင်မပင်မလုံးတော့တာဟုတ်တယ်မလားရောင်းဝယ်လို့လည်းဒီတိုင်းပေါ်တယ်ဟုတ်တယ်မလားမျိုးမျိုးပေါ့ အဲကိုလုံးမှုပညာဆက်မှုပညာအာဒါတွေသိထားတဲ့နဲ့လောကမှာဒါတွေအားကိုးရပဲဒါတောက်အောင်တင်တာပဲလုံးတော့တာဘလို့ကခိုင်းတယ်စိတ်ကြပါပါအေးစိတ်ကြခိုင်းတာအာလူချင်းတားကျင်တာလည်းပဲစိတ်ကြပါပါသီလစောင့်နေတာလည်းပဲစိတ်ကြပါပါဘာဝနာပွားနေတာလည်းပဲစိတ်ကြပါပါအေးအဲ့ဒါစိတ်ကကောင်းတဲ့ဘက်ကိုညွှ့ရင်ကောင်းတဲ့အလုပ်တွေဖြစ်တာပေါ့ဗျာစိတ်ကမကောင်းတဲ့ဘက်ညွှ့ရင်မကောင်းတာပဲ ကောင်းတဲ့ဘက်ကိုသွားနေတယ်နော်ယောဂီဗိက္ခာပြဘာရမိစ္ဆာဒိဋ္ဌိကိုထိမ့်သိမ့်နိုင်တာရှောင်နိုင်တာဘာလို့မှရအဲအဲ့လိုယုံကြည်တယ်ဆိုရင်သမဏဥပဒနာပွားမှဒီဗိက္ခာပြဘာရမိစ္ဆာဒိဋ္ဌိလောဘဒေါသမောဟတို့ထိမ့်သိမ့်နိုင်မယ်ပယ်နိုင်မယ်လို့နှစ်နှစ်ကာကယုံကြည်ရင်ဘာလို့မထင် မယုံကြည်ရင်မလုံးပါဘူးဗျာဒီသေးချာချာနှလုံးသွင်းတော့မှန်ပါပါဘုရားရောဤတို့ကိုယ့်ကိုယ်နှလုံးသွင်းပါမကြိုးစားတဲ့သူကဘာဖြစ်လို့မယုံကြည်ပါဘူးဗျာကြိုးစားတဲ့သူကမယုံကြည်ပါဘူးဗျာသမယောကြပြောရပြောတရားရှိပါတယ်ဟောတရားဒါနသီလတော့တင်တရားရှိတာဟုတ်ဘာဝနာကြတော့တရားအားနဲ့ပဲလူပဲဖြစ်ဖြစ်ယဟန်ပဲဖြစ်ဖြစ်သီလရှင်ပဲဖြစ်ဖြစ်လေ ဘာဝနာတရားမကြိုးစားတဲ့ပုဂ္ဂိုလ်တွေကတရားစအားနေတာမလားမှန်ပါပါဘုရားဒီတိချာချာနှလုံးသွင်းတော့ရောရည်အာငါတို့ဘာဖြစ်လို့မင်းမင်းဆန်မင်းညာဘုံညာမရတာလဲဆိုအဖြစ်ပေါ်ဘူးလားပေါ်ပါဘုရားဘာနဲ့ဘုရားဟောထားတဲ့တရားကိုကိုညာနှမ်းသီးလောက်နဲ့အဲ့ဒါချင်းချင်းပေးတယ်ဘုရားတေချာဟောတာတမညွတ်တဲ့ရှင်ညာတော့ဒါလုံးကြမလို့မလို့လို့ရှင်သန္တရာရင်ကြောမျောမယ် အဲ့ဒါကိုဆင်ခြင်ပေးနေကိုညာလေးနှမ်းသီးတော့မှဆင်ခြင်ပေးနေမှာအဲ့ဒါသရတရားတွေဘာဖြစ်နေသွားတယ်တဲ့ရောရည်ဘုရားရှိခိုးတာသရရှိတယ်ဒါနမှာသရရှိတယ်သီလမှာသရရှိတယ်ဝိပဿနာတရားတွေအားထုတ်ဖို့ကြတော့နေသွားရင်ဘယ်ဩဃမကြော်လွန်နိုင်တော့ဘူးနေဩဃကြောင်းကျိုးတွေနော်ရောရည်ကြောင်းကျိုးတွေကြောင်းကျိုးတွေ ဒီမှာတမထကိုထိထိရောက်ရောက်ဘွားရင်တိတ်တိမဟိတ်တိတိအောင်မြင်နိုင်တယ်ဟုတ်ရဲ့ဟုတ်ပါတယ်ခင်ဗျာဘုရားဟောတာလည်းဒါတွေကအပမရောအမတံပရမမေ့မလျော်မပေါ့မဆကြိုးစားရင်နိဗ္ဗာန်အောင်ရောက်တယ်ဆိုတော့ဒီတိတ်တိမဟိတ်တိဆိုတာနိဗ္ဗာန်အထိမရောက်သေးဘူးလေဟာနိဗ္ဗာန်အထိရောက်တယ်လူချမ်းသာလည်းဖြစ်နိုင်တယ်နတ်ချမ်းသာလည်းဖြစ်နိုင်တယ်အပြမချမ်းသာလည်းရနိုင်တယ်လောကီထဲမှာတိတ်တိမဟိတ်တိဒီဘိုးကြီးမားတဲ့ပုံကိုယ်လေးလည်းဖြစ်နိုင်တယ် ဖြစ်နိုင်တယ်လို့ရင်ဖြစ်တာပဲဟုတ်တယ်မလားအဲမဖြစ်သေးတာလားရှိတယ်ဆက်လို့ဖြစ်မှာအဲ့တော့မယုံကြည်လို့မလုပ်ကြဘူးတမထလည်းထိတိယောက်လုပ်တဲ့သူမနာမရှားဘူးလားရှားပါတယ်ခင်ဗျာအကလံပါကလံတော့ပရိစိတ်တာပေါ့အကလံပါကလံဒီနေ့တပတ်စိတ်လိုက်နှစ်ပတ်စိတ်လိုက်မစိတ်တဲ့နေ့ကမစိတ်စိတ်တဲ့နေ့ကစိတ်အဲ့ဒါအကလံပါကလံလုပ်တာလားအဲ့ဒါမှန်ပါပါခင်ဗျာဒီတိချာချာလုပ်တဲ့ပုဂ္ဂိုလ်တွေတတ္တမကောင်းဆန္ဒဆရာတော်ဘုရားကြီးတို့အာ အောင်မြင်သွားတဲ့ဆရာတော်ဘုရားရဲ့စီဟာအနည်းဆုံး29 29ပါ29ပါနေ့တိုင်းစိတ်တာဟောဥပုံနေ့တွေပါညနေဆို108ပါမေတ္တာတော့ဆို108ခေါက်ဒါလိုရွတ်တာအဲ့လိုကြိုးစားကြတာအမှန်တရားညို့ဖို့ကောင်းတယ်နော်အဲမင်းတို့ကဘုံမသိဘာမသိနဲ့ရန်တာပြီးတော့အတုတွေနဲ့သွားမရောနဲ့အာဘုရားဆိုအတုဘာကွာပါညာရန်တာမပြောနဲ့ရောရီတို့မိုးချိုးပြစ်တာနဲ့နာပါဟုတ်လား တကယ်အစစ်အမှန်ကြီးတရားကိုယ့်ရဲ့အသင်ချေနာနာအားထုတ်ကိုလုံနေတာကငါးပါးလောက်ပဲရှိတယ်နော်တကယ်လူလူထဲမှာလည်းရှိလူထဲမှာလည်းအားထုတ်နေတယ်အများကြီးပဲတို့တည်းကကိုဘတော်ခါလည်းမရတယ်မရတယ်မဆက်ရှိမှနှစ်ဆောင်တော့ကလေးတယ်ငါးပါးတို့လောက်တာဘာဖြစ်လို့တော့ကြိုးစားလဲအေးဘာဝနာကိုယုံကြည်တော့ကြိုးစားတာပေါ့ဒါနကိုယုံကြည်တော့ဒါနပြုတယ်လေသီလကိုယုံကြည်တော့သီလ ကိုယုံကြည်ရင်ဝိပဿနာကိုယုံကြည်ရင်အဲ့ဒီလေးမျိုးသလုံးကိုယုံကြည်ရင်လေးမျိုးသလုံးခြေနေပေးပေးတယ်လို့လုပ်တာပေါ့ဗျာရောရလို့ဒါနတွေလည်းမကြည့်ဘူးလားမပါဘူးဗျာဒီလားတွေလည်းမဆောင်တည်ဘူးလား ငရေသားတို့ပရမတ္ထလူဒါနသီလဘာဝနာသမဏဝိပဿနာတရားတွေအမြဲတမ်းလုပ်နေအဲ့ဒါပရမတ္ထလူလို့ခေါ်တယ်အဲ့ဒါဘုဒ္ဓံနဲ့လူလို့ခေါ်တယ်ရောရင်ယောက်ျားမိန်းမနဲ့မဆိုင်ဘူးယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်တရားမှာယောက်ျားမိန်းမမခွဲကြဘူးလို့ဘုံဘုဒ္ဓံတယ်နော်ခုဘာအောင်ပြောနေပါလဲကတာအေးအဲ့ဒါအာရဝကဘလူသောတာပန်တိမဲ့တရားကိုရောက်နေပြီနော် ပထမတရာကအာရဝကဘလူစိတ်နူးညံမကြမ်းတမ်းတော့ဘုရားကိုထပ်ပြီးတော့မှတန်လျက်တွေနဲ့ပြစ်တာလို့ဓာတ်တွေနဲ့ပြစ်တာမလားတော့နူးညံစိတ်နူးညံဒါပြနဲ့မညံဖို့မရသေးဘူးနော်အဲနူးညံပြီးတော့တရားဓမ္မစိတ်ဝင်စားအဲ့လိုစိတ်ကလေးနူးညံအခက်တင်ဖြစ်နေတာရွှေလေးဆိုရင်တခါတည်းတန်ရှင်းစင်ကြယ်ပျော်ပြောင်းအခက်တင်ဖြစ်နေဘာပဲလို့လက်ကောက်လို့လို့ဆွဲကြိုးလို့လို့အစင်းနေဖြစ်အဲ့ဒါ ကံလစိတ်တနုညံသွားတာမူဒုစိတ်တမူဒုစိတ်တကံလစိတ်တဝိနိဝရဏစိတ်တဥဒေကစိတ်တပတ္တနာစိတ်တပြီးတော့မညံမညံရပါလားစိတ်ကလေးကနုညံဒါဆိုမင်းဟောတဲ့တရားမှန်လိုက်တာငါဘလို့မှအဖြေရှာလို့မရတဲ့အဖြေကြီးဘုရားလိုလိုကူပဲခါရချက်ချင်းကိုဟောပြီစိတ်တခါတည်းနူးညံ့တော့တတ်ချင်ပြတ်ချင်တဲ့စိတ်ဒီမလားတော့ ဟာစိတ်ကလည်းအခက်တဲ့ဖြစ်တယ်နုညနာကမုန်းတူနော်မှန်ပါပါအခက်တဲ့ဆိုတာဘုရားဟောသမျှတရားတွေကြက်တနာနာနှလုံးသွင်းနိုင်တဲ့အခြေအနေရောက်တယ်နုညတိုင်းနှလုံးသွင်းတာမဟုတ်ဘူးရောရနုတော့နုညနာပဲတင်တင်မှုမှုပဲဟောတဲ့တရားတခြားသူစိတ်ကူးတာကတခြားစိတ်ကဟိုရောက်တောင်ရောက်မြောက်ရောက်ဒါကာလစိတ်ကမဖြစ်သေးဘူးနော်ရောရစိတ်လည်းနုညသွားတယ်ကာလစိတ်ကအခက်တဲ့ ဘာဟောမလဲဟောကျင်တဲ့ဟာဟောကြက်တနနာအကုန်လုံးသဘောပေါက်အောင်နှလုံးသွင်းတယ်ဟောလိုက်တဲ့နေရာနှလုံးသွင်းတယ်တတယတရာတရားဖြင့်ဩကံဩကလေးခံရည်ပင်ကျမ်းကိုတရတိကုမြောက်နိုင်ပါပေအဲ့လိုဟောလိုက်တာနဲ့တန့်သိတယ်အတိတ်တွေကပါမီဖြစ်ခဲ့တာဟုတ်ရောဂီတွေလည်းအတိတ်ကဖြစ်ခဲ့တယ်ဟိုးနောက်ကအတိတ်တွေကိုထားလိုက်ပါတော့ ယောဂီတို့မနေ့ကတနေ့ကဟိုတနေ့ကဟိုတနေ့ကဟိုလာကဟိုနှစ်ကတရားတွေမနာပဲဘူးလားမနာပါဘူးခင်ဗျာအာမထုတ်ခဲ့ဘူးလားအာမထုတ်ခဲ့ပါခင်ဗျာအဲ့ဒါအတိတ်ပါဠိပေါ့ဗျာဒီနေ့အခုဒီမှာဥပုပ်နေရပြဿုပ်ပါလေမှန်ပါပါခင်ဗျာအဖိတ်နေဟာလားဘုရား73ရက်နေ့ကို72ရက်နေ့ကို71ရက်ကို10ရက်ကို9ရက်ကို8ရက်ကိုဟာလားဟိုလာတော့နောက်ဟိုလာဟိုလာဟိုတဘူရဲဆိုပါတော့ နတော်ပြာသူတို့လို့မလားအဲပြာသူတို့နတော်လားအဲ့ဒါအတိတ်ဘောဗျဟုတ်တယ်မလားအဲ့ဒါရောရောဖြစ်ခဲ့တဲ့မာရီဒီဘောဟိုးဘွားတွေကတော့ထားပါတော့မသိဘူးခုနေတဲ့နေတဲ့နေတဲ့နေရာတွေနဲ့တရားတွေအားထုတ်နေတဲ့နေတဲ့နေရာတွေနဲ့တရားတွေအားထုတ်ဝေယဝဆာလေးလုပ်တဲ့အခါလုံးအဲ့တော့ဉာဏ်နေတိုးတက်မလာဘူးလားတိုးတက်လာပါဗျာတိုးတက်လာပြောလိုက်တဲ့တရားခွဲခြားဝေပါနဲ့ဝိသက္ခဏ ဝိသခဏဆိုဒုပ္ပတိတသူပတိတသင်သောစကားမသင်သောစကားမကောင်းသောစကားကောင်းသောစကားခွဲခြားဝေဖန်နိုင်တဲ့အာဝိသခဏပညာပဲဉာဏ်ပညာပဲပါဠိလိုအင်္ဂလိပ်လိုတတ်မှာမဟုတ်ဘူးတရားတော်ကိုခွဲခြားဝေဖန်တယ်ဟာဒါကတော့အချမ်းရဒါဗราဏဟောဒီတရားကလောကီအတွက်ဟုတ်တယ်ဒီတရားကမဉ္ဇဏ်ပညာရဖို့အတွက် တရားနာတော့ဖွဲလို့မရဘူးလားရဲ့မရပါဘူးဗျာတရားသုံးနာကြံကြံရဲ့အကျိုးကိုယုံကြည်ကြတာစိတ်ဉာဏ်ပြီးတော့လောကီတွေဟလားဒါနသီလတွေအားကောင်းဖို့အတွက်ပေါ့ဗျာဟောအခုတစ်ခါလာတဲ့သူတတိုက်10ပါးတို့ဘောဓိပကိယတရား39ပါးတို့ပေါ်မှာမှမိတ်မတုံယုံကြည်တာကြတော့ဘယ်ညာပူညာတွေမဩဃနဲ့ပြောရင်ဒိဋ္ဌောကကိုလုံမြောက်ဖို့အတွက် စိတ်ဓာတ်ကာလစိတ်ဓာတ်တော့ဒါပြောတာကိုရှင်းသွားတာညနေမှာဟုတ်လားဝေဩကာကြီးဆိုတာလွန်မြောက်ကိုခဲနေလေရောဟိုမြစ်ထဲမှာပဲဖြစ်ဖြစ်ဟိုပင်လယ်ဆိုပိုဆိုးပေါ်ရဘလောမူကာပေါ်တမောကြီးတော်ကိုကြော်လုံးနိုင်တမောတွေပါပင်လယ်ကူးတမောတွေပါမြင်တယ်ဝဲကြီးအမှန်တန်ကြီးကျယ်တာဟုတ်လားအမှန်တန်ကြီးကျယ်တော့အဲ့ဒီဝဲနာရောက်သွားရင်ဘယ်တမောမှပြန်ထွက်လို့မရဘူး ဘုရားအလောင်းသင်္ဘောကလွယ်လို့ဘယ်သင်္ဘောမှပြန်ပြောလို့မရအဲ့သွားတာပဲလေပတ်ပြီးမြုပ်တာပဲတို့မြစ်ထဲကမြစ်ဆိုင်တွေပါတယ်တော့မှကြည့်ပါလားဝဲပြီးတယ်တောင်းတောင်းခုကိုလွယ်ရတာပဲလွယ်ပါဘူးသင်္ဘောတွေခဏခဏနစ်တယ်လေအဲ့ဒီလိုပဲကြော်လွန်မှုခက်ခဲလို့ဒီဒိဋ္ဌောကကိုကြော်လွန်မှုလည်းခက်ခဲတယ်တဲ့ကြောင့်ဩဩကနဲ့နိုင်တာလားဝဲဩကပါဗျာ ပဂတိဝဲဝကကြော်လို့မို့လှေဒီတမန်နေကြော်လို့မို့ခက်ခဲတယ်ဒီယင်ထဲမှာဖြစ်တယ်ဝဲဝကဒိဋ္ဌိလေဒိဋ္ဌိဝဲဝကကြီးရလည်းပဲလွန်မြောက်ဖို့ခဲရင်းနဲ့ညာဆိုင်တာညာဆိုင်တာဟုတ်ရဲ့လားဟုတ်ပါရဲ့ဗျာကိုယ်ကငါပဲယောက်ျားပဲမိန်းမပဲလူပဲပြောတယ်မယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်ဘူးဆိုတော့လုံးလုံးလက်ခံနိုင်မှာဒိဋ္ဌောကပြောရင်ဟောဝဲဩကာကြီးပဲဗျာ ဒေါတောင်သင်းမောကတော့မြုပ်သွားမှာဒေါတောင်စိတ်ကတော့မကြော်လွန်နိုင်ဘူးဒါပြောတာမှန်ပါပါဘုရားရုပ်ရည်တော့အမတန်ခလီကဆက်လဲကောင်းခလီလဲကောင်းဟုတ်တယ်မလားဒါတော့တရားတွေငါတရားတွေအားထုတ်ထားတာဟုတ်ဗျာငါလည်းမဟုတ်ဘူးသူလည်းမဟုတ်ဘူးယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်ဘာတွေပါလဲရုပ်နဲ့နာတွေပါဗျာအဲ့တော့ရောကကိုကြော်လွန်တော့ရောရည်ကြော်တော့မကြော်သေးဘူးကြော်တော့မလားဒါတော့ဆက်အားလည်းကောင်းတယ် တင်မောကြီးကလည်းကိုယ်နဲ့လည်းခိုင်ရတယ်ဆရာလည်းကောင်းတယ်ဆရာလည်းကောင်းတယ်တင်မောကြီးလည်းခိုင်ရတယ်လို့ကြော်ဖို့ကတော့မနှိစက်ဘူးလားမနှိစက်ပါဘူးခင်ဗျာသို့တော်လည်းပဲစီကုံသွားရင်ကြော်နိုင်မှာမကြော်နိုင်ပါဘူးကြော်ရစီမကုံနေတယ်နော်စီကုံနေဆိုတာမှရောရလို့မှဒီဝဲဘကိုကြော်ဖို့အားထုတ်ရင်းနဲ့ဆရာလေးတွေစီကုံတော့ဝဲတဲ့ပါပါတော့ဟုတ်လားဝဲတဲ့ပါပါပြီးတော့ဘလုတ်ဆိုမြုပ်သွားတော့ဘယ်ရောက်မှမသိဘူးဟုတ်လား စီမကုံတွေနဲ့ကျိုးစားအားထုတ်တဲ့လုံလဝိရိယမလျော့စေနဲ့ဒါကိုပြောတာမှန်ပါပါဘုရားဒါပြီးတော့ရှင်နိမန်ကြီးတွေသိတယ်တရားသဘောတွေလည်းသိတယ်ဟာဒုတိယနေဖြစ်ဖြစ်ဒီပဲနေသဒုက္ခအနတ္တတွေပဲဟုတ်ပြီသိတော့သိနေရင်နဲ့ရအောင်ကျိုးစားရအောင်မယ်နော်မှန်ပါပါဘုရားအပေါ်ယံသိတာကတော့ရောလူတိုင်းလူလူထိုက်လျောက်သိကြတာပဲဟောဒုတိယနေပဲနေသဒုက္ခအနတ္တတွေပဲကိုယ်တော်ပြောတာတည်းစာတတ်လို့ရှိရင်ဟုတ်တယ်မလားမှန်ပါ မင်းတို့ပြန်28ပါးတို့53ပါးတို့ခွဲပြပါလို့ခွဲနိုင်ပါ့မလားအဲ့ဒါသိညွတ်တတ်တဲ့လူကိုခွဲပြနိုင်တယ်ဝိပဿနာမလုပ်လို့ရှိရင်မညာဘုရားရပါ့မရပါဘူးအဲသိယုံနဲ့မရဘူးရင်ထဲကိုစေတနာရောက်လာတော့ရောရီအဲအဲ့တော့ရောရီတို့ကအခုစီမကုန်သေးဘူးပေါ့ဗျာဟုတ်တယ်မလားစီမကုန်သေးဘူးမောင်းနေတယ်ဩဃာကြီးကလွန်တော့လွန်တော့မယ်နော်အဲဒီဩဃာကြီးကိုလွန်တော့လွန်တော့မယ်တဲ့ဖြစ်ဖြစ်နေမြင်နေတာဟုတ်ဗျာ တဝက်ကျော်လာပြီရောယူတော့ပုံနှစ်ပုံလောက်ဖြစ်နေဒါပဲနဲ့စီကုံနာနဲ့လဲသွားနေတယ်နော်ဟုတ်ပါပါဘုရားဟောပါရဲ့လားဟောပါရဲ့ဘုရားစီကုံနဲ့တော့ပါပါလားစီကုံနဲ့တော့စီသေးကြီးလို့ပါဘာပဲလားပြောတာလုံလာဝိရိယရော့သွားရင်ပြောတာစီကုံနဲ့တော့ပါပြောတာပါလေအဲ ယောဂီတို့ကတရားအားထုတ်တယ်ငါတို့အားထုတ်တတ်ပါလားကွာဘုန်းကြီးဟောတာခဏခဏနားနေတယ်နားလည်ပါတယ်ဆိုပြီးတော့ဖုံးမဲ့ပေါ့နေမယ်ဆိုရင်တရားရပါမရပါဘူးဗျာဗီဒီယိုတွေခိုးကြည့်နေရပါမရပါဘူးဗျာအဲ့ဒါတောင်းတယ်တွေနဲ့တရုံရုံလုပ်နေရပါမရပါဘူးဗျာယောဂီတို့ဝဲဩကကြောကနိကမှာလဲမသွားတင်နဲ့နော်မှန်ပါပါဗျာကြောကနိနေကြောကနိနေဆက်ကြိုးစားလိုက်ဆက်ကြိုးစားရင်လုံမြောက်သွားပါ ဒီဒိဋ္ဌောကလွန်သွားလို့ရှိရင်ဘဝကကာမောကဝိဇောကကျိန်းနေကြော်လွန်တဲ့နေရောကြီးသောတာပန်ဖြစ်သွားလို့ရှိရင်ဘုရားရှင်ပြန်မဖြစ်တော့ဘူးလေသောတာပန်ဖြစ်သွားရင်တရားကအနာဂတ်ယဟနာနိဗ္ဗာန်ရောက်ဖို့မကျိန်းသေးဘူးလားဗျာကျိန်းသေးပါဗျာအဲ့တော့ပထမဦးဆုံးအရေးကြီးတာဘယ်ဩဃကိုကြော်လွန်ဖို့လေဒိဋ္ဌောကကိုကြော်လွန်ဖို့နံပါတ်1ရောရီတို့လက်ကင်ကြကြနာနာမလွတ်တမ်းလက်ကင်ထားမှာ တထာတရားတထာတထာတထာပညာကနောက်ကလာမှာတထာယုံကြည်မှကြိုးစားမှာလေမတရားတော့အထုတ်တာပဲကွာဘာမှလည်းမထူးကြပါဘူးသူများတွေပြောတယ်ပိဋိပတ်တိလည်းငါလည်းမဖြစ်ပါဘူးမဖြစ်မှမထင်ပါဘူးဆိုရင်ဒါရော့ဒါရော့ရဲ့ဝိရိယလေးဘောဂာဤကကြောဂာနိကြမှာစီပြတ်သွားရင်ဖွချက်ဖွချက်ဆိုရင်ညောသွားလိမ့်မယ်နော်ဟုတ်တယ်မလား သင်္ဘောတွေပါလေစီနဲ့မောင်းတာမလားအေးအနုပြနဲ့မောင်းတာကိုထားလိုက်ပါဗျာအခုစီနဲ့မောင်းတာပြောတာဟာလားကဲပါဝဲဝကကြီးကအမတန်ပြင်းထန်တယ်ဟဲဟဲဟဲနဲ့လဲတာဟာလားယောဂီတို့စီစီအပြည့်ဆုံးရှိရင်စက်ကလည်းကောင်းတယ်ဆိုတော့ဟောဆိုထွက်သွားဟုတ်လားမလားယောဂီတို့ကတကယ်အရေးတဲ့ကြာမှာဒိန်းကောင်းဖြစ်စီစီကုန်သွားရင်သွားပါလေရောအဲ့ မျောသွားလိမ့်မယ်နော်အဲဝဲတဲ့လေပြီးမျောပြီးပြုတ်သွားလိမ့်မယ်သဘောပါရဲ့လားအဲစီမကုံစင်နဲ့ဒုတတန်လေးကဒီနေ့လားလက်ခံလာလားပြောနေမှာမပြောနိုင်ပါဘူးခင်ဗျာငါတို့ငယ်ငယ်လေးပဲမသိနိုင်ဘူးပြောနိုင်ပါမပြောနိုင်ပါဘူးခင်ဗျာငယ်ငယ်လေးတွေသိတာလည်းမတွေ့ဘူးလားသိပါတယ်ခင်ဗျာအဲလူမသိတော့လဲဘာလဲသိတတ်သေးလဲသိပါ သတိပညာတွေသိတဲ့သိတဲ့ကာမရာဂတွေလွှမ်းမိုးသွားလို့ရှိရင်သတိပညာတွေမသိနိုင်ဘူးလားသိနိုင်ပါရဲ့ဗျာအတူတူပဲအဲ့ဒါတွေသတိပညာတွေသိသွားလူသိတာနဲ့ဘာမှမထူးဘူးအဲ့ဒါဒေသနာမှာရှိတယ်လေအပမရောအမတပရပမရောမေစုနောပရအပမတ္တနာမိယန္တိယေပမတ္တာယထာမတ္တာယေပမတ္တာယထာမတ္တာ ရေကျင်သူတို့သည်ပမတ္တာမေးလျော့ကြလေကုန်တေထုံသူတို့သည်ယထာမတသေကုန်သောသူတို့ကဲ့သို့ဒီသေသွားတဲ့အလောင်းကြီးဟာဒါနသီလကောင်းမလားလုပ်နေပါ့မလားမလုပ်နိုင်ပါဘူးခင်ဗျာမေးလျော့ပေါ်စားတဲ့သူလည်းပဲမလုပ်နိုင်ပါဘူးခင်ဗျာအဲ့တော့သေသွားတဲ့အလောင်းကြီးနဲ့ဘာထူးမှာလဲမထူးဘူးအိတ်တာရဲ့စားတာရဲ့ကာဘုံခံစားတာအဲ့ဒါနဲ့ချိန်ကုန်တာမလားမလုပ်ပါဘူး ရှင်လျက်သိတဲ့ပုဂ္ဂိုလ်တွေအဲ့ဒါရှင်တော့ရှင်းနေတာပဲဒါပဲနဲ့တရားတော်ရလူသေးတွေနဲ့အတူတူပဲဒါနလည်းမပြီးတိလာလည်းမဆောက်ဘူးဘာဝနာလည်းမပွားဘူးလေအဲ့တော့သူအတိတ်တုန်းကပါတဲ့အတိတ်ကံလေးတွေကိုစားအရိခဟောင်းပေါ်ရင်သိဖို့ပဲရှိတယ်သိရင်လည်းဘယ်ရောက်ဖို့များယထာမတတေကုံသောသူတို့ကဲ့သို့ဒီတဲ့ရောဤတို့သဘောပါရဲ့လား လားသိသွားတာဘယ်လိုလဲဓမ္မမို့သွားအမရာလာတွေဓမ္မမို့သွားရဲ့ဓမ္မရာလာအလုပ်တွေလုပ်နေရတယ်တတိပညာတွေမသိဘူးလားသိပါရဲ့ခင်ဗျာလောက်ချမ်းသာချမ်းသာဘာတွေပဲအလုပ်ကောင်းကောင်းတတိပညာတွေသိလူတွေနဲ့အတူတူပဲနော်ရောရောဤတော့သုံးပုံနှစ်ပုံလွန်လာပြီနော်ဒိဋ္ဌောကနေလွန်မြောက်တော့စီမကုံတွေနဲ့ရောရောလား ဆိုတော့လေသရမကုံသေးနဲ့ဝရိယတွေမကုံသေးနဲ့တဲ့သရတရားဒီအလုံးလုံးမှလူအဖို့တန်ဒုက္ကတိယနဲ့နိဗ္ဗာန်ရောက်မယ်ဟေးဒီအလုံးကိုဖျက်လို့မရဘူးဒီလိုဖျက်လို့ရှင်သေတာနဲ့အတူတူပဲယုံကြည်ရလားယုံကြည်ကြိုးစားမှာပဲဟာဘာပြောပြောကွာဟုတ်ချင်မဟုတ်မှာပါဆိုမယုံကြည်ရင်မကြိုးစားပါဘူးဗျာမကြိုးစားရင်မကြောတော့နိုင်ဘူးပေါ့ဗျာ ဒိဋ္ဌောကကိုမကြောလွန်နိုင်ဘူးပေါ့အဲ့တော့ဟိုးဘဝတွေဟိုးဘဝတွေတော့လည်းဘယ်လိုအဖြစ်နဲ့သိခဲ့ရသိစွခြင်းဘယ်ဘဝနဲ့သိခဲ့ရပါလိမ့်အခုလည်းတရားတရားအာမတော်ဘူးမကြိုးစားဘူးဆိုရင်ဘာနဲ့သိမှာအဘုရုဇဉ်ဘဝဆိုစိတ်ချပါစိတ်ချပါဘုရားယဟန်တော်မှာတန်မှာတင်ကမ်းမှာတန်တော်ဖြစ်ဟိုဣရိကပတ္တနဂါးကြီးဖြစ်တယ် တချို့တပတ်ကြီးတွေဖြစ်တယ်ကဲကြောက်ဖို့မကောင်းလားအဲ့ဒါဘုလူစဉ်ဘုလူစဉ်ကိုပြောနေတယ်အဲမညာဘုံညာရရင်စိတ်ချရတယ်နော်ယောဂီအေရနာမသရာတရားရင်ပြီးကြည့်ဘူးလားရင်ကြည့်ပါတယ်ခင်ဗျာသတ္တယသရာတရားဖြင့်ဩဃဩဃလေးခံရင်ဖြင့်ဉာဏ်ကိုတရတိကူးမြောင်းနိုင်ပါပေဘသူကဘသူကိုဖြေးနိုင်လား ပြန်ဖြေနေတာလေဘလူရပေးထားတဲ့များအဘယ်သို့လဲအဘယ်တရားဖြင့်ဩဃဩဃလေးကံရည်ပညာကိုတရတိကူးမြောက်နိုင်ပါသလဲဘယ်တရားနဲ့ဘယ်လိုလုပ်ပြီးတော့ဒီဩဃလေးကံရည်ပညာကိုကူးမြောက်နိုင်ပါသလဲသောတာပန်ဘလို့ဖြစ်နိုင်ပါသလဲဒါပြောတာဟုတ်လားသောတာပန်ဖြစ်ပြီးမှတရားကံတရားကံဖြစ်ပြီးမှအနာကံအနာကံဖြစ်ပြီးမှယဟန်ကံအယဟန်ကဖြစ်မှနိဗ္ဗာန်ရောက်မှာမလား ဝိညာဉ်နဲ့မျက်မှောက်ပြုတာတော့ပြုတာပေါ့တကယ်နိဗ္ဗာန်ရောက်မှာယဟန္တာဖြစ်မှာရောက်မှာလေအရဟတမေအရဟတဖို့ပေါ့ဗျာယဟန္တာဆိုပြညာပြောတာနော်ယုံနာမယ်နော်ယောဂီအဲ့တော့တရားတရားနဲ့ကုမြောက်နိုင်တယ်ဆိုတော့ဆန်းစစ်ရအောင်အဟိုမှာလည်းတရားတရားပါခဲ့တယ်ဒါနသီလကံကံရဲ့အကျိုးကိုယူမိတာတရားတရားဗုဒ္ဓမိမရဲ့အမျက်ဆုံးဥစ္စာတရားတရားပြောခဲ့ဘုဒ္ဓကဩဃလေးပါးကိုလည်းကျော်လွန်နိုင်တယ်ဟိုအမျက်ဆုံးဥစ္စာဆိုတာက ဥပမာဆိုပါတော့လက်ထဲမှာ၅ပြား၁၀ပြားရှိတဲ့သူနဲ့ရွှေတုံးရွှေခဲတွေရှိတဲ့သူနဲ့တူပါမတူပါဘူးခင်ဗျာရွှေတွေအများကြီးရှိတဲ့သူကစားကြတာဝယ်စားလို့ရနေတင်တဲ့အိမ်ဆောက်နေလို့ရကိုသွားကြတဲ့ရင်ရထားကောင်းကောင်းဝယ်လို့ရပစ္စည်းတွေဟိုးတာပစ္စည်းတွေရှိတာဟုတ်ဗျဥပမာပြောနေတယ်ငါးပြားဆယ်ပြားရှိတဲ့လူကအဲ့လိုစားကြတာစားနိုင်မှာမစားနိုင်ပါဘူးအဲနေကျ ဆောက်နေနိုင်ပါမနေနိုင်ပါဘူးဗျာသွားတာလည်းကောင်းကောင်းမွန်ရည်နဲ့သွားလို့ရပါမရပါဘူးဗျာအာမင်ဒါနဲ့တော့ကုသိုလ်တွေနဲ့ကြောင်းကျိုးလေးတွေကြောင်းကျိုးလေးတွေမှတ်ထားပါယရဏသုံးနာကံကြံအကျိုးကိုယုံကြည်တဲ့သရတရားနဲ့ရဲ့ ဒါနဟောဘသူတွေတားပါလိမ့်ဘောပါရဲ့ဆရာတားပါရဲ့ဗျာတရားတရားအားကောင်းရင်ကြော်လွန်နိုင်တယ်ဟုတ်တယ်မလားဒီလာဟောဘလူတားပါလိမ့်ဒေါသကတားတယ်ဒီလာဟောဘလူကတားပါလိမ့်စိတ်တို့စိတ်နဲ့စိတ်ဆိုးတဲ့ပုဂ္ဂိုလ်ဟာတောင်းတောင်းတဏှိခံနိုင်မှာအကောင်မလောင်ပြည့်တဲ့တဏှိခံအောင်ဖြတ်ဆိုရိုက်တာပြင်မှာ စားတယ်ဆိုတော့အာဒီနေ့မခံနိုင်စားမယ်ကွာဘာကိုယ်ပြရရတယ်ပြောမယ်နဲ့စားမယ်လောက်ထည့်ပေးစားတာအဲဒီနေ့မခံနိုင်လို့ရှိရင်ဒီလထိနေမှာထိနေပါဘူးဗျာပြောတရားဆိုတရားရှိလည်းပဲတော့ဆဲဆိုပြောပလိုက်စိတ်ဆိုးတာဘူးဗျာဟုတ်တယ်မလားဆဲဆိုပြောပလိုက်တဲ့အခါဝစီကံနေပြက်သွားတဲ့အခါကျတော့ငါးပါးသီလတော်မှလုံမတော့လုံပါဘူးဗျာဘာတို့ကြောင့်မဟုတ် ကောင်းကောင်းလုပ်နိုင်တယ်ပေါ့ဗျာအနောက်ရှက်အဖြစ်စီးဖြစ်တဲ့ဒါနကိုနောက်ရှက်နေတဲ့လောဘမစ္စရိယကိုလည်းကျော်လွန်နိုင်တယ်သီလကိုနောက်ရှက်ဖြစ်စီးနေတဲ့ဒေါသကိုလည်းကျော်လွန်နိုင်တယ်မညံဘုံညာတိရောက်မသွားနိုင်ဘူးနော်ရောနောက်ဘယ်တရားတရားရောက်မှသွားနိုင်ဒီတရား7ပါးနဲ့အဲဘောရိပေကိယနေရ39ပါးကိုယုံကြည်ပါမှကျူးတာပါမှရမယ် တိပဌာန်၄ပါးသမပဌာန်၄ပါးအိန္ဒိပ၄ပါးအိန္ဒြေ၅ပါးဘုံ၅ပါးဘုဇင်9ပါးမက်ကင်10ပါးအဲ့ဒါပေါင်းလိုက်ရင်39ပါးဘောဓိအင်္ဂဘောဓိဆိုတာမဉ္ဇဉ်၄ပါးပေါ့ဘက္ခိယဆိုတာအတွင်းဝင်မဉ္ဇဉ်၄ပါးဘုံဉ္ဇဉ်၄ပါးရဖို့အတွက်တရားတွေတဲ့39ခုပြောတာဟုတ်လားအဲ ဦးဇာခုနှစ်ထားလိုက်ပါလို့ဗျာတတိပဋ္ဌာန်၄ပါးပဲကြိုးစားကြည့်ပါမညာဘုရားမရနိုင်ဘူးလားမရနိုင်ပါဘူးဗျာတတိပဋ္ဌာန်၄ပါးကြိုးစားရင်မညာဘုရားရမယ်လို့ယောဂီတော်ယုံကြည်ပြီးသားပေါ့ယုံကြည်လို့လည်းကြိုးစားနေတာမလားမကြိုးစားရင်မယုံကြည်လို့ဘောဗျာယုံကြည်တဲ့သူကကြိုးစားပါဗျာမယုံကြည်ရင်မကြိုးစားပါဗျာဟာလို့ယုံကြည်တဲ့သရာတရားရှိပါတယ်ဘယ်သရာတော့ပဲရှိတယ်ဌာနသ နောက်ဘဝနောက်ဘဝရရရမှာပေါ့ဗျာဒီဘဝတော့မရနိုင်ဘူးသူဒါနသီလတော့ပဲယုံတာဟုတ်ဗျာဝိပဿနာယုံကြည်အောင်မနော်ရောဘောရကခိယတရား39ပါးလေအဲ့ဒီတရားမှဘယ်ဩဃာကိုကျော်လွန်နိုင်မလဲသိဩဃာကိုကျော်လွန်နိုင်ပါဗျာဒါကြောင့်မြတ်စွာဘုရားပြန်ဖြေတယ်တတ္တယသရာတရားဖြင့်သုဒ္ဓရိုက်7ပါးဘောဓိပက္ခိယတရား39ပါးတို့ကိုတိတိကံကယုံကြည်သောသရာတရားဖြင့် ဟောကဟောကလေးခံရည်ပညာကိုတရတိကုမြောက်နိုင်ပါ၏ယင်းဒီကဲ့သို့ဘဂဝါသုံးလောကထိုထားမြတ်စွာဘုရားသည်ဩစာကရုဏာရှိသောပညာအဖြစ်ကောင်းစွာမသွေဖြေကြဟောကြတော်မူလိုက်ပါ၏တည်း ကုသိုလ်ပါ